လိုင်းမော်ကနေတရားဒေသနာများကိုနာယူနေကြတယ်ဒကာရမပေါင်းသူတော်ကောင်းတို့အတွက်စနေတနင်္ဂနွေဥပုံနေများညစဉ်၈နာရီတရားဒေသနာများဟောကြားတဲ့ဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူခြင်းဆိုတဲ့မြင့်မြတ်စင်ကြယ်တဲ့ကုသိုလ်ကောင်းမှု ပြုကြတဲ့အခါကာလမှာဒီနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ ကျေးဇူးရှင်နှစ်ဖက်မိဘများဖြစ်ကြသောဥတုံဒေါဥဥမြတိဒေါခင်ဆွေမြင့်တော်အားရည်စူး၍ဥမောင်မောင်တာဒေါတန်တန်မောင်ဥငွေစဉ်ညီမဒေါတင်ဥခိုင်ဒေါလှလှထွေးနဲ့သာသမီတစုကြောင်မြောင်းရန်ကုန်မြို့တဲ့နောက်ပြီးတော့ဥပေါ်ဦးဒေါခင်ချိုတန်းမိသားစုမန္တလေးမြို့ကနေ ဒေါခင်ချိုတန်းရဲ့58နှစ်ပြည့်မွေးနေ့အလှူတဲ့နောက်ပြီးတော့ကျေးဇူးရှင်မိဘများဖြစ်ကြသောဦးကြီးမြင့်ဒေါက်တေထေဝင်းဥအင်စိုးဒေါက်တန်းတန်းဦးတို့ဟာမှုထားပြီးတော့ကိုနေမျိုးဝင်းမရင်မျိုးဦးမိသားစုစင်ကာပူကနေကိုနေမျိုးဝင်းရဲ့မွေးနေ့အလှူတဲ့ပြီးတော့နန်းတီတာစိန်ခွန်အောင်စာစီဆိုင်မြို့နောက်ပြီးတော့မိဘများမှုထားပြီးတော့ ဥအောင်မြတ်စွာဒေါခင်တီတာတာမောင်ထုကောင်းလင်းမောင်ဖုံးမြတ်သူလှိုင်မြို့နယ်ကနေပြီးတော့ဒေါခင်တီတာနဲ့မောင်ထုကောင်းလင်းတို့ရဲ့မွေးနေ့အလှူတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုတရားနာပေးတဲ့ပေါင်းတော်အောင်တို့ဝမ်းမြောက်နှုမောတာတို့ခေါ်ဆိုနိုင်မှုဘုံဘုံတို့ဖတ်ကြားပြပါနော်ဒီတော့ဒီကနေ့ညနာယူကြည်ညိုကြရမယ်တရားဒေသနာက မင်္ဂလာတရားတော်အပိုင်း73ဒါနင်စဒါနမင်္ဂလာကြောင်းဒီကနေ့နာယူကြရနော်အဲ့တော့ဘုံဘုံတို့အခြေအဆက်ကလေးမိအောင်မြတ်စွာဘုရားကမင်္ဂလာတရားကိုအစီအစဉ်ကြလေးဟောပေးတဲ့နေရာမှာအတေဝနာစပါဠနံပဏိတာနိစသေဝနာပူဇာစပူဇာနေယနံဧတံမင်္ဂလမௌတ္တမံ လူမိုက်ကိုမပေါင်းသင်ရဘူးပညာရှိသူတော်ကောင်းကို ပေါင်းသင်ရမေးတန်ဖိုးရှိတဲ့မြတ်နိုးတိုက်တဲ့ပူဇော်တိုက်တဲ့အရာတွေကိုတန်ဖိုးရှိတယ်လို့နားလည်ပြီးတော့မြတ်နိုးခြင်းအမှုပူဇော်ခြင်းအမှုကိုပြုနိုင်ရမယ်ကလေးငယ်လေးဘဝအရေးကြီးတဲ့မင်္ဂလာတရားကစပြီးတော့မြတ်စွာဘုရားဟောနော်ပြီးတော့မှမြတ်စွာဘုရားကပฏิရူပဒေတဝါသောစာပုပ္ပေစကတပုံညတာ အတ္တတမပဏိရိစာဧတမင်္ဂလမုဒ္ဓမံမင်္ဂလာဆိုတာကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းတရားလို့အလုံးနာလည်ပြီးသားကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်ကြီးပွားနိုင်လောက်တဲ့ချမ်းသာနိုင်လောက်တဲ့အရတ္တေတာမှာနေနိုင်ဖို့လိုတယ်ပတိရူပဒေတာဝါဒပုပ္ပိစကတပုံညတာကြီးပွားဖို့ချမ်းသာဖို့ဆိုလို့ရှိရင် ရှိကကုသိုလ်ကောင်းမှုကိုပြုခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ဖို့လိုတယ်အတ္တတမပဏိရိစသူကတော့အလွန်ရေးကြီးပါတယ်မိမိကိုယ်ကို ကောင်းအောင်ထားတာကိုယ်စိတ်ကိုအကောင်းဆုံးဖြစ်အောင်ထားတာအတ္တတမပဏိတိပြီးတော့မှမြတ်စွာဘုရားကဘာဟုသစ္စင်စာသိပ္ပင်စာဝိနယောစာသူတိခိတော သူဘာတိတာစာယာဝစာဧတံမင်္ဂလမုဒ္ဓမအသိပညာအတတ်ပညာတွေကို နားလည်မှုရှိအောင်တက်ကြွမှုရှိအောင်သင်ယူရမယ်ဒါမင်္ဂလာရှိတယ်ဝိနယောစာသူသိခိတောလူစီကံလူကျင့်ဝတ်တရားတွေကိုနားလည်အောင်သင်ယူပြီးတော့လိုက်နာကျင့်သုံးနိုင်ရမယ်သူပါတိတာစရာဝါစာမှန်ကန်တဲ့အကျိုးရှိတဲ့ကောင်းမွန်တဲ့ခြူတာတဲ့စကားတွေကို ပြောဆိုတတ်ရမယ်ဒါလေးတွေကအလွန်မှမြင်လို့စရာကောင်းတဲ့မင်္ဂလာတရားပေါ့နော် ဒါဘလို့မှညင်းလို့မရတဲ့ကြီးပွားခြင်းရဲ့ချမ်းသာခြင်းရဲ့ပြည့်စုံခြင်းရဲ့အကြောင်းတရားပေါ့အလွန်မှမှန်ကန်တဲ့သစ္စာစကားတွေလို့လည်းဆိုရတယ်။ဒါကြောင့်ဒီမင်္ဂလာတုတ်ကိုရွတ်လို့ရှိရင်နတ်တွေကအလွန်ချစ်ကြတယ်လို့ဆိုနော်ပြီးတော့မှမြတ်စွာဘုရားဖယ်ဆက်သွားတော့မာတာပိတုဥပဋ္ဌာနပုဒ္ဒဒါရတသင်္ကဟောအနာကုလာစကမ္မန္တာဧတမင်္ဂလမုဒ္ဓမကျေးဇူးရှင်မိဘနှစ်ပါးကိုပြုစုလုပ်ကျွေးနိုင်ရမေ။ မိမိရဲ့တာမယကိုပြုစုလုပ်ကြွေးနိုင်ရမယ်အနာကုလစကမ္မန္တာဘဝမှာမရှုပ်အောင်နေတတ်ရမယ်နော်ရှုပ်ထွေးမှုတွေကြံမနေအောင်ပြန်ပြန်ပြီးတော့ရှင်းရှင်းနေရတဲ့အနေအထားမျိုးမရှိအောင်နေတတ်ရမယ်ဟုတ်လားအမနေ့ကပြောရနော်နာကုလစကမ္မန္တာ ဟုတ်လားအဲ့ဒါဒီကနေ့မင်္ဂလာတရား ဒါနိစဓမ္မစရိယာစညာတကာနိစသင်္ကဟောအနဝိဇာနိကမ္မာနိဣတမင်္ဂလမုဒ္ဓမံတဲ့မင်္ဂလာတရား၄ပါးဒါနမင်္ဂလာဒါနဆိုတာဘာလဲအလုံးနားလည်ထားကြပြီးသားပါနော်ဒါနဆိုတာပေးကမ်းခြင်းစွန့်ကြဲခြင်းလှူဒန်းခြင်းဟုတ်လားဓမ္မစရိယာတရားကျင့် မတရားတာကိုမကျင့်ညာတကနိစ္စသင်္ကဟဆိုတာရွှေမျိုးတွေကိုစောင့်ရှောက်ရမေးဟုတ်လားအနဝိဇ္ဇာနိကမ္မာနိနော်အပြစ်ရှိတဲ့အမှုတွေကိုမပြုရဘူးမင်္ဂလာတရား၄ပါးအဲ့ဒါဘုံဘဝအစကဒီဒါနမင်္ဂလာနဲ့ဓမ္မစရိယမင်္ဂလာနှစ်ပါးပေါင်းပြီးတော့ပြောမလို့ဒါနအကြောင်းကခဏခဏပြောနေတာဆိုတော့ အရှိကြီးပြောနေရင်ညီငွေမှလည်းစိုးတယ်အဲ့တော့ဓမ္မစရိယမင်္ဂလာလေးနဲ့ပေါင်းပြီးတော့ညာတကနိစသင်္ကဟောနဲ့အနဝဇ္ဇဏိကမ္မာနိလည်းပေါင်းပြီးတော့ပြောမယ်လို့အဲ့လိုစဉ်းစားပြီမလို့စာကြည့်လိုက်တဲ့အခါကျတော့ဒါနနဲ့ပတ်သက်ပြီးတော့ကိုမပြောဘူးသေးတဲ့အကြောင်းအရာလေးတွေကိုတွေ့ရတယ်ဒီလိုတရားဟောပြတာလည်းပဲစာကြည့်ဖြစ်တယ်ဆိုတဲ့အနေအထားတရားကိုကြည့်လိုက်မယ်ဆိုရင် တော်တော်ကောင်းတယ်လို့ပြောရနော်အဲ့ဒါဒါနနဲ့ပတ်သက်ပြီးတော့ဘုံဘုံကအဘိဓမ္မာကိုလှမ်းကြည့်တော့ဒါနအကြောင်းကိုတကယ်ကိုကြည်ကြည်ပြည့်ပြန့်ကြီးရေးထားတာကိုတွေ့ရတယ်ဒါနနဲ့ပတ်သက်ပြီးဘုံဘုံတို့ဒါနပါရမီမှာလည်းပဲအထိုက်အလျောက်ပြောထားတာတွေရှိတယ်လေအဲ့ဒါကတော့မင်းကွန်းစတော်ဘုရားကြီးရဲ့မဟာဗုဒ္ဓဝင်ကျမ်းကိုမှီပြုတ်ပြီးတော့ပြောရတာဟုတ်လားအပြီးတော့ဟိုနေ့ကဘုံဘုံတို့ဟိုတလောက လူချမ်းသာဆိုပြီးတော့တတ္တတိလဟိရိဥတ္တပတုတ္တစာကပညာသူတော်ကောင်းတွေမြင်လို့တဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးရဲ့အကြောင်းကိုဥစ္စာပစ္စည်းတစ်မျိုးလျင်တညာနှုံးတဲ့ဘုံဘုံတို့ခုနှစ်ညာဟောထားတာအဲ့ဒီထဲမှာစာကဒနစာကဆိုတဲ့နော်သူတော်ကောင်းတွေမြင်လို့တဲ့ဥစ္စာပစ္စည်းအကြောင်းကိုတညာပြောထားတာရှိအဲ့ဒါလဲဒါနအကြောင်းပဲလေအဲ့တော့အဲ့ဒီတုန်းကပြောခဲ့တဲ့ဒါနပါရမီ စာဂဒနာနော်ဒီဒါနနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောတဲ့နေရာမှာအဲ့ဒီတုန်းကပြောခဲ့တာတွေလည်းပဲဒီထဲမှာထပ်ပြီးတော့လည်းပဲပါလာမယ်ပေါ့ဒါကကောင်းမြတ်တဲ့အကြောင်းအရာလေးတွေဒါနနဲ့ပတ်သက်ပြီးတော့မပြောမဖြစ်တဲ့ပြောကိုပြောတဲ့အကြောင်းအရာလေးတွေကလည်းပဲရှိတာ။အိုးဟုတ်လား။အဲ့တော့ဒါနနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ဒီဒါနမင်္ဂလာမှာ၃ပိုင်းလောက်ခွဲပြီးတော့ပြောမလို့ဘုံဘုံစီစဉ်ထားတယ် အဲ့ဒါကဘာလဲဆိုတော့ဒါနဆိုတာဘာလေဒါနရဲ့သဘောတဘာဝဟုတ်လားဒါနရဲ့သဘောတဘာဝနောက်ပြီးတော့ဒါနပြုပြည့်အောင်ဘလို့စဉ်းစားမလဲဘလို့ဆင်ခြင်မလဲနော်ဒါကဒုတိယပိုင်းမှာပြောကြည့်မယ်နောက်ပြီးတော့ဘုန်းဘုန်းတို့ဒါနကိုဘလို့ပြုမလဲသုံးချက်ပေါ့နော်ဒါနရဲ့သဘောဒါနရဲ့အကြောင်းဒါနရဲ့စွန့်ရည်တတိဒါနဆိုတာဘာလဲ ဒါနပြုပြအောင်ဘုန်းဘုန်းတို့ဘလို့စဉ်းစားမလဲဒါနပြုတော့မယ်ဆိုရင်ဒါနကိုဘလို့ပြုမလဲနော်ဒါနမင်္ဂလာနဲ့ပတ်သက်ပြီးတော့၃ချက်လောက်ပြောဖို့လို့စီစဉ်ထားတယ်နော်အဲ့တော့ပထမဦးဆုံးဒါနဆိုတာဘာလဲဒါနရဲ့သဘောတဘာဝဒါနဆိုတာနော်ဘေကန်ခြင်းနော်မိမိရဲ့ဥစ္စာပစ္စည်းကိုတဘာသူချမ်းသာဖို့ဆိုပြီးတော့မုံမြတ်တဲ့စိတ်နဲ့ပေးကမ်းနိုင်တာဝေမျှနိုင်တာ နော်ကိုယ်တည်းမြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်ပူဇော်တဲ့အနေနဲ့လှူတဲ့အနေနဲ့ဟုတ်လားပေးတာပါပဲလိုရင်းပြောရရင်ဒါနဆိုတာဘာတော့ပေးတာပေါ့ဟုတ်လားအဲ့ဒီပေးတဲ့အမှုဆိုတာတကယ်တမ်းကအလွန်မှမြင့်မြတ်တဲ့နော်ကောင်းကျိုးချမ်းသာကိုလည်းပဲအများကြီးဖြစ်ထွန်းစေနိုင်တဲ့တကယ့်ကိုတန်ဖိုးရှိတဲ့တဘာဝတရားတစ်ခုနော်ဒီပေးတဲ့အလုပ်ဆိုတာတန်ဖိုးရှိတဲ့တဘာဝတရားတစ်ခု ဟုတ်လား ဒါကြောင့်လုံနိုင်ရင် လုံနိုင်သလောက်ကိုယ့်အတွက်အကျိုးရှိတယ်အဲ့ဒါမြတ်စွာဘုရားကဘလောက်ထိတောင်ဒီဒါနနဲ့ပတ်သက်ပြီးတော့ပြောထားတော့ဧဝံစေဘိခဝေတတ္တာဇာနေယံဒါနတံဝိဘာကတဝိပါကံယတဟံဇာနာမိနာအတ္တဝဘုံစည်းယုံနသနေတံမေရှိရမလံစိတ်တံပရိယာဒါယတိတ်ထေယယဟန်တို့တဲ့တတ္တဝတွေဟာငါသိသလောက်သာဒါနရဲ့အကျိုးကျေးဇူးခွဲခြမ်းဝေဖန်ခြင်းရဲ့အကျိုးကျေးဇူးကို မှန်မှန်ကန်ကန်သိကြမယ်ဆိုလို့ရှိရင်သူတို့ကမပေးဘဲနဲ့စားကြမှာမဟုတ်ဘူးသူတို့ရဲ့စိတ်နှလုံးကိုနှမျောဝင်တိုးခြင်းဆိုတဲ့မစ္စေတာအညစ်အကြေးတွေလည်းပဲဖုံးလွှမ်းပြီးတော့တည်နေမှာမဟုတ်ဘူးတဲ့ယောပိနေတံအတ္တစရိမောအာလောပောစရိမံကပလံတတောပိနအတ္တဝိပိစတောဟာဘုံစည်းယုံနသနေတံပဋိကဟကအတုအခုတော့တတ္တဝါတွေဟာငါသိတယ်လို့ဒါနရဲ့အကျိုးရလတ်ခွဲခြမ်းဝေဖန်ခြင်းရဲ့အကျိုးကျေးဇူးကိုမသိကြမမြင်ကြတဲ့အတွက်ကြောင့် သူတို့ဟာမပေးဘဲနဲ့လဲစားရတယ်နော်သူတို့ရဲ့စိတ်နှလုံးမှာနှမျောဝန်တိုမှုဆိုတဲ့မစ္စရိယအညစ်အကြေးတွေလည်းပဲဖုံးလွှမ်းကန့်ညိနေကြတယ်လို့အဲ့ဒါလိုလေးမြတ်စွာဘုရားဟောတာရှိတယ်ဒါလည်းလူတိုင်းကြားဖို့ပါနော်အလေးတိုးလိုက်အောင်အတန်လေးတိုးလိုက်အဲ့ဒါဘုံဘုံတို့ဒီဒေသနာကို ကြည့်မယ်ဆိုလို့ရှိရင်ဘာတွေ့ရတော့ဒါနရဲ့အကျိုးကျေးဇူးကိုပြောရရင်မြတ်စွာဘုရားမှာကိုအောင်သိနိုင်တယ်ဆိုတဲ့အတိပ္ပယ်တက်ရောက်တယ် ဟုတ်လားဖះသိတဲ့လောက်တော့ဘယ်သူမှမသိဘူးရှင်သာရိပုတ္တရာဉာဏ်ကြီးလာပါတယ်ဆိုတဲ့ပုဂ္ဂိုလ်တောင်ဖះသိတဲ့လောက်ကတော့မသိဘူးဟုတ်လားဒါကြောင့်မြတ်စွာဘုရားရဲ့နော်ဉာဏ်တော်ကိုပဲအမိပြုပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေကိုပဲဖုံဖုံတို့ကြည်ပြီးတော့ဒါနရဲ့အကြောင်းကို ပြောကြရတာဟုတ်လားဒါကြောင့်ဒါနနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားနော်လူတွေပြောတာတော့ဒါနရဲ့မျက်နှိုးစရာကောင်းတဲ့နောက်ထပ်နာမည်လေးတွေ အခုဒါနကိုမြတ်စွာဘုရားဘာလို့ဟောတော့ဒီဒေသနာမှာမင်္ဂလာလို့ဟောတယ်နော် မင်္ဂလာဆိုတာဘာတော့ကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းလို့ပြောတယ်နော်အဲ့လိုဆိုရင်ဒါနသည်ကြီးပွားခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းလို့ဆိုရင်ကိုလွဲမလားဒါနသည်ပင်လည်းမင်္ဂလာပဲလေဟုတ်လားနောက်ပြီးတော့ဘုံဘုံတို့အလွန်မြတ်နိုးစရာကောင်းတဲ့နောက်ထပ်စကားလုံးတစ်လုံးနဲ့တွဲပြီးတော့သုံးထားတာရှိတယ်ကောင်းတဲ့ပေါ်မလား ဒါနပါရမီဟုတ်လားပါရမီဆိုတာဘာတော့ပါရဆိုတဲ့နိဗ္ဗာန်တည်းဟူသောတစ်ဖက်ကန်းကို ရောက်စေတတ်တဲ့တရားအလွန်မြင့်မြတ်တဲ့တရားမြင့်မြတ်သော ပုဂ္ဂိုလ်တို့မှသာလျှင်ပြုကျင့်နိုင်တဲ့တရားအဲ့ဒါကိုပါရမီလို့ခေါ်တယ်နော်ပါရဆိုတာတစ်ဖက်ကန်းတစ်ဖက်ကန်းဆိုတာနိဗ္ဗာန်ကိုရည်ရွယ်တာနော်ဒီဘက်ကန်းကဒုက္ခခန္ဓာကိုရည်ရွယ်တာပေါ့နော်အဲ့တော့ဒီဘက်ဒုက္ခခန္ဓာတွေကနေပြီးတော့ဟိုဘက်နိဗ္ဗာန်နော်ဒုက္ခချုပ်ရာ နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုရရှိနိုင်ဖို့အတွက်ဟိုဘကန်းလို့ဆိုတဲ့နိဗ္ဗာန်ကိုရောက်စေတတ်တဲ့တရားကိုဘာလို့ခေါ်တော့ပါရမီမြင့်မြတ်တဲ့အလုပ်မြင့်မြတ်သူတို့ရဲ့အလုပ်ဒါနကိုမြတ်စွာဘုရားဘာလို့ဟောတော့ပါရမီလို့ဟောတယ်။နော်ပါရမီမှဘလောက်ထိ သူကပါရမီဖြစ်သွားတော့ဘုရားဖြစ်အောင်ထိလုပ်မယ်ဆိုရင်ဘုရားအဖြစ်ကိုတောင်ပြုတတ်သည့်အထိမြင့်မြတ်တယ်။အထွတ်အထိပ်အကျိုးကျေးဇူးကိုပေးတတ်တယ်။ဟုတ်လားဒါကြောင့်ဒါနပါရမီဒါဒါနရဲ့ သူနဲ့ရှင်တွဲပြီးတော့ဟောထားတဲ့တနည်းအားဖြင့်သူ့ကိုဂုံတင်ပေးနေတဲ့စကလုံးလေးတွေပေါ့ခုကဒါနမင်္ဂလာပြီးတော့ဗါတော့ဒါနပါရမီဟောဘုံဘုံတို့အလွန်ထင်ရှားတဲ့နောက်ထပ်သုတ်တန်တစ်ခုရှိတယ်မင်းကွန်းစတော်ဘုရားကြီးကအဲ့ဒီသုတ်တန်ကိုဒါဟာပိဋကသုံးပုံရဲ့အနှစ်ချုပ်ဖြစ်တယ်လို့အမိန့်ရှိခဲ့တာလဲဘုံဘုံတို့မှတ်သားဖို့တယ်အဲ့ဒါဗါလဲဆိုတော့နိတိကန္တသုတ်တန်ရွှေအိုးမြုပ်တယ်ဆိုတဲ့တရားကြားဥပါရဲ့နော်တတိယတယောက်ကဘုရားမှုရှိတဲ့တန်ဃာတွေကိုစွန့်ကပ်နေတော့ဘုရင်မင်းရက ဘန္ဒာရေးနဲ့ပတ်သက်ပြီးတော့တိုင်ပင်စည်းဝေးတရားရှိလို့မင်းကြီးတယောက်ဆေလွတ်ပြီးတော့အဲ့ဒီတထေးကိုခေါ်ခိုင်းတော့အဲ့ဒီတထေးကအေးငါအခုရွှေအိုးမြုပ်နေလို့မအားသေးဘူးရွှေအိုးမြုပ်ပြီးရင်တော့ငါလာခဲ့ပါမယ်ကုသိုလ်လုပ်နေတဲ့အနေအထားကိုရွှေအိုးမြုပ်နေတယ်လို့သူကအထာကလေးနဲ့တင်စားပြီးတော့ပြောတာအဲ့ဒီစကားကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဆွံဖုံးပေးပြီးတော့အနုမောဒနာတရားဟောတဲ့နေရာမှာအဲ့ဒီရွှေအိုးမြုပ်ခြင်းဆိုတဲ့စကားလုံးလေးကိုအခြေခံပြီးတော့မြတ်စွာဘုရားတရားဒေသနာတစ်ပုဒ်ဟောတယ် အဲ့ဒါကိုနိတိကန္တာတုတ်တန်ဆိုပြီးတော့မှတ်တမ်းတင်ထားတယ်အဲ့ဒီမှာမြတ်စွာဘုရားကနော်ပဂရိရွှေအိုးတွေမြုပ်နှံထားတယ်ဆိုတာတစ်ချိန်ချိန်မှာကိုသုံးကျင်လဲသုံးရမယ်သုံးကျင်မှလဲသုံးရမယ်ကိုသုံးရမယ်လို့အံကံတေကံမှပြောလို့မရဘူးမသေးကြဘူးပေါ့နော်လောကီဥစ္စာပစ္စည်းတွေသိမ့်ထားတယ်ဆိုတာအနာဂတ်မှာကိုသေးကြပေါက်သုံးရလိမ့်မယ်ကို့အတွက်အကျိုးရှိလိမ့်မယ်လို့သေချာပေါက်ပြောလို့မရဘူးဒါလည်းညင်းလို့မရဘူးနော် အခုငါပြောမဲ့ဥစ္စာပစ္စည်းကြီးလေမျိုးရွှေအိုးကြီးလေလုံးမြုပ်မယ်ဆိုရင်တော့အနာဂတ်မှာတေချာပေါက်အကျိုးကျေးဇူးကိုခံကိုခံစားရလိမ့်မယ်မတေချာဘူးဆိုတာရှိကိုမရှိဘူးဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကအနာဂတ်ရေးနဲ့ပတ်သက်ပြီးတော့ဘုံဘုံတို့နော်ရတမအေးမြန်ဖြစ်တယ်ဆိုလို့ရှိရင်ဒီဒေသနာကအမြဲတမ်းနှလုံးသွင်းတင်တာပဲမြုံနံသိမ့်စီထားတဲ့ကောင်းမှုရွှေအိုးကြီးလေလုံး ယတ္တဒါနေနသီလေနတန်ယမေနဓမေနသနိတိသူနိတောဟောတိအစီရောအနုဂာမေကောဟုတ်လားနိတိသူနိတောဟောတိအဋ္ဌိယပရိတတ္တပါနော်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အကြောင်းအကျိုးကိုမျှော်မြင်ဆင်ခြင်နိုင်တဲ့အမှန်ကန်သိတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာရွှေဦးကြီးလေးလုံးမြုပ်ကြတယ်အဲ့ဒီရွှေဦးကြီးလေးလုံးကဘာရောယတ္တဒါနေနသီလေနတန်ယမေနဓမေနသဟုတ်လားဒါနရဲ့သီလရဲ့တန်ယမဆိုတဲ့တမာတိရဲ့ ဓမ္မဆိုတဲ့ပညာဟုတ်လားအဲ့ဒီမှာလည်းပဲဒါနသည်ရွှေအိုးတစ်လုံးအနေနဲ့ထိတ်ဆုံးကနေပါနေတာမတွေ့ရဘူးလားတွေ့ရတယ်ဒါစိတ်ဝင်စားစရာစဉ်းစားစရာကောင်းတာလေးကိုဘုံဘုံပြောပြရနော်ဒါနသည်မင်္ဂလာလည်းဖြစ်တယ်ကြည်ပွားခြင်းချမ်းသာခြင်းရဲ့အကြောင်းတရားဒါနသည်ပါရမီလည်းဖြစ်တယ်နိဗ္ဗာန်တည်းဟူသောတစ်ဖက်ကံကိုပို့ဆောင်တတ်သောတရားဒါနသည်နိဒိဆိုတဲ့အနာဂတ်ရေးအတွက် ကိုယ့်ကိုတကယ်ချမ်းသာမှုရစေမဲ့စိတ်ချရတဲ့မြုံနံသိမ့်စီထားအပ်တဲ့ရွှေအိုးတစ်လုံးလည်းဖြစ်တယ်လို့ဒါပြောတာဟုတ်လားအဲ့ဒါဘုံဘုံတို့နောက်ထပ်ထင်ရှားတဲ့စကားလုံးတစ်လုံးရှိသေးတယ်အဲ့ဒါကဘာလဲဆိုတော့ပါထေယပါထေယဆိုတာဘုံဘုံတို့ခရီးသွားပြီဆိုရင်လမ်းမှာစားဖို့တောက်ဖို့ထုတ်သွားတဲ့ရိတ်ခါဒုတ်ပေါ့နောက်အခုခေတ်ကတော့ပိုက်ဆံပဲယူသွားကြတာပေါ့လမ်းမှာကြိုက်တာဝယ်စားလို့ရတာဟုတ်ဟုတ်လားအဲ့ဒါမြတ်စွာဘုရား ဒါနနဲ့ပတ်သက်ပြီးတော့နော်ဒါနံတက္ကတသောပါဏံဒါနံပါတိယမုဒ္ဓမံဒါနံဥစုကတမေကံဒါနံမောက္ခပဒံဝရံဒါနနဲ့ပတ်သက်ပြီးတော့အလွန်ထင်ရှားတဲ့ဂါထာတော်လေးဟုတ်လားဒါနံတက္ကတသောပါဏံနော်ပေးတယ်ကန်တယ်လှူတယ်တန်းတယ်ဝေတယ်မျှတယ်ဆိုတာနော်နက်ပြီကိုတက်ဖို့အတွက်စောင်းတန်းတစ်ခုဖြစ်တယ်ဟုတ်လားဒါနံပါတိယမုဒ္ဓမံနဲ့ဟောတွေ့လာပြီနော်ပါတိယနော်ဒါနဟာအလွန်မွန်မြတ်တဲ့ရိခာဒုတ်တဖွဲ့ဖြစ်တယ် နော်တန်တရားဆိုတာနော်အလွန်ရှည်လျားတဲ့ခရီးရှည်တစ်ခုပဲဟုတ်လားဘဝလည်းခရီးပါပဲဒါပေမဲ့ဘဝခရီးကဒီဘဝခရီးကတန်တရားခရီးနဲ့နှိုင်းဆိုင်ရင်သူကအတိုင်းအတာပြလို့ရသေးတယ်ဟုတ်လားမွေးတာနဲ့သေးတာကြားဒါပဲလေဟုတ်လားတန်တရားခရီးဆိုတော့တဘဝပြီးတော့သူကဘဝပေါ်မှာပြပြဝဝနားလည်မှုမရှိမချင်းဘုန်းဘုန်းတို့ကဘဝခရီးကိုသွားမှာအဲ့လိုဘဝခရီးကိုသွားကြတဲ့ခရီးသည်တွေအတွက် နော်ပေးတဲ့ကန်းနဲ့လှူတဲ့တန်းနဲ့ဆိုတဲ့ဒီမစ္စရိယတရားကို တိုက်ဖြတ်ပြီးတော့နော်လှူနိုင်တယ်တန်းနိုင်တယ်ပေးနိုင်တယ်ကန်းနိုင်တယ်ဆိုတာအလွန်မုံမြတ်တဲ့ရိခါဒုလို့အဲ့လိုပြောရတယ်ဟုတ်လားဒါကြောင့်ဒါနကိုမုံမြတ်တဲ့ရိခါဒုလို့နားလည်ရမယ်နောက်ပြီးတော့ဟိုတနေ့ကဟောခဲ့တဲ့ဒေသနာရပြောမှဆိုပါတော့စာကဒနဥစ္စာပစ္စည်းဆိုတာဟောတယ်နော်အဲ့ဒါညနေကဘုံဘုံကဒီအဘိဓမ္မာအဘိဓမ္မာကိုလှမ်းကြည့်တဲ့အခါကျတော့ဒီဒါနကံမှာအများကြီးရေးပြထားတာကိုတွေ့ရတယ်အကုန်လုံးပြောဖို့တော့မဖြစ်နိုင်လောက်အောင်ကျေပြန့်တယ်ပေါ့နော် အဲ့ဒီမှာဘာတွေ့ရတုံးဆိုတော့ဒါနပြုလို့ရှိရင်နော်မြတ်သောအကျင့်ကိုကျင့်သုံးရရောက်တယ်မြတ်သောအကျင့်ကိုကျင့်သုံးကြတဲ့သူတော်ကောင်းကြီးတွေကလည်းပဲဒါနကိုပြုကြတဲ့အတွက်ကြောင့်ဒါနသည်ဗြဟ္မရှရိယတစ်မျိုးဖြစ်တယ်လို့ဒီလိုလည်းပဲဖွင့်ပြတာတွေ့ရတယ်။နောက်ပြီးတော့ဒါနကိုဏိဒါနတဲ့ဏိဒါနဆိုတာနော်ပေးတဲ့အရာနော်ချမ်းသာမှုအမျိုးမျိုးနောက်ဆုံးနိဗ္ဗာန်ချမ်းသာရဖို့အတွက်အကြောင်းထောက်ပံ့အမျိုးမျိုး ကောင်းတာတွေမွန်မြတ်တာတွေကိုပေးတတ်တဲ့သဘာဝရှိလို့ဒါနကိုနိဒါနနော်ပေးကမ်းတတ်သူဆိုတဲ့သဘောမျိုးပေါ့အဲ့ဒီလိုသုံးနှုံးပြီးတော့ပြောတာလည်းရှိတယ်နောက်တန်တရားမှာဒီဒါနပါတဲ့ပုံကိုယ်တွေဟာနော်အလွန်တရာမှသူတို့အတွက်အားကိုးရာတစ်ခုအနေနဲ့ထောက်ရာတီရာမှီရာကိုသူတို့ဟာရကြတယ်ဒါနမပါတဲ့ပုံကိုယ်တွေဟာထောက်ရမိရတီရကိုသူတို့ဟာအလွန်ခက်ခဲရင်ရင်တီဆောက်ရတယ်ထောက်ရမိရတီရရှားရတယ်ပေါ့ဒါကြောင့်ဒါနကောင်းမှုကို မဟာပထဝီမြေကြီးနဲ့တူတယ်လို့ဒီလိုလည်းပဲပြောထားတာတွေ့ရတယ်။နောက်ပြီးတော့ဒါနသည်လှေနဲ့လည်းတူတယ်တဲ့ဆင်းရဲခြင်းရတဲ့ချမ်းသာခြင်းတွေကိုကုခတ်သွားဖို့ဟုတ်လားလှေနဲ့လည်းတူတယ်တဲ့ပါရမီဆိုတဲ့စကားလုံးရဲ့အတိပ္ပယ်နဲ့ခတ်ဆင်သင်လို့လည်းပြောလို့ရပါတယ်ဟိုဘကန်းကူးမယ်ပေါ့ဟုတ်လားနောက်ထပ်စကားလုံးတစ်လုံးကသင်္ကာမတူတာတဲ့နော်စစ်မြေပြင်မှာအလွန်ရဲရင်တဲ့သူရဲကောင်းနဲ့လည်းတူတယ်တဲ့ဒါနပြုထားတဲ့ဆိုရင် ပြစ္ဆုတ်ပံမာရောတန်တရာမာရောနော်ရဲရင်မှုရှိတယ်သူကကြောက်ရွံ့စရာတိတ်မရှိဘူးသူ့မှာအကုန်လုံးကခိုင်ခိုင်မာမာဘယ်လိုပြောမလို့ဘဝအနေနဲ့လောကအနေနဲ့ကြည့်မရှိအောင်အကုန်ပြည့်စုံတယ်ပြည့်စုံတဲ့လူဟာရဲရင်တာပဲလေဟုတ်လားတနည်းအားဖြင့်လည်းပဲလောဘဒေါသမောဟကိလေသာယံသူကိုဖျက်ဆီးနိုင်တဲ့နော်ယံသူကိုဖျက်ဆီးနိုင်တဲ့ဆိုတော့နော်သင်္ကာမတူရသူရဲကောင်းနော်စစ်မြေပြင်မှာရဲရင်တဲ့သူရဲကောင်းဒါနာကောင်းမှုပြုနေတဲ့အခိုက်အတန့်မှာ လောဘဒေါသမောဟကိလေသာရန်သူမကတ်နိုင်တဲ့အတွက်ကြောင့်သူ့ကိုသူရဲကောင်းလို့ဒီလိုသုံးတာဟုတ်လားနောက်တစ်ခုက သူသင်္ခတနဂရတဲ့ကောင်းစွာတီးဆောက်ထားတဲ့မြို့ကြီးနဲ့လည်းတူတယ်တဲ့ဒါနဆိုတာဟုတ်လားစာဝတ်နေရေးအကုန်ပြည့်စုံတဲ့လုံခြုံရေးပြည့်စုံတဲ့ဟာဘယ်ဘက်ကမှလိုလေသေးမရှိမပြည့်စုံတဲ့စိတ်ချရတဲ့မြို့ကြီးတစ်မြို့အဲ့ဒီထဲမှာနေတဲ့လူဘာမှစိတ်ဆင်းရဲတာမရှိဘူး အဲ့လိုပဲဒါနကောင်းမှုပါတဲ့ပုံကိုယ်တွေဒါနပြုတဲ့အလေးအကျင့်ထုံရတဲ့ပုံကိုယ်တွေဟာနော်စိတ်ချလက်ချနေလို့ရတယ်ဒါကြောင့်သူသင်္ကတနဂရလို့ဒီလိုလဲပြောတယ်တဲ့အဲနောက်တစ်ခုတော့ဘုံဘသဘောကျတယ်အဲ့ဒါဘာလို့ဆိုတော့နော်ဘဒုံမှာကြာများနဲ့လဲတူတယ်တဲ့နော်ကြာပွန်လေးတွေကိုဘုံဘတို့တေချာကြည့်မယ်ဆိုရင်အလွန်တန်ရှင်းစင်ကြယ်အနာလဲမှုရင်အဲ့ဒီပုံမှာဘာအညစ်အကြေးမှတင်နေတာမရှိဘူးရေစက်ကလေးတွေတောင်မှတစ်ခါတလေတိတ်ပြီးတော့မတင်နိုင်ဘူးလိမ့်ကြသွားတယ်အလွန်တန်ရှင်းတယ် ဟုတ်လားအဲ့လိုပဲဒါနာကောင်းမှုပြုနေတဲ့အချိန်မှာအဲ့ဒီဒါနာကောင်းမှုရှင်ရဲ့စိတ်စေတနာဟာတန့်ရှင်းနေတယ်စင်ကြဲနေတယ်တဲ့စိတ်ရဲ့အညစ်အကြေးအဲ့ဒီအချိန်မှာမရှိဘူးဟုတ်လားဒါကြောင့်မို့လို့ဘုံမှာကြားနေလဲတူတယ်တဲ့နောက်အမိုက်တွေကိုမီးနဲ့ရှို့လိုက်တယ်ဆိုရင်အမိုက်တွေရှင်းသွားတယ်လို့နောက်ဒါနာကောင်းမှုပြုနေတဲ့ဖြစ်နေတဲ့အချိန်မှာလောဘဒေါသမောဟမလိုလားအပ်တဲ့အညစ်အကြေးအမိုက်တွေကိုလည်းပဲဒါနာကောင်းမှုကရှုံ့မြိုက်ပေးနေတဲ့ကြောင့်အဂိမီးနဲ့လည်းတူအေးတဲ့ ဟုတ်လားနောက်ပြီးတော့ဘုံဘုံတို့တီဟတဲ့ဒါလည်းပဲရဲချင်းလို့ရှင်သေးနဲ့တူတယ်ဒီလိုပြောတာရှိတယ်နောက်ဟဋ္ဌိတဲ့ဟဋ္ဌိဆိုတာစင်နဲ့တူတယ်စင်ဆိုတာခွန်အားကြီးတယ်ပေါ့ဒါနာကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာစွန့်လွတ်မှုအာသူ့မှာရှိတယ်သူ့စိတ်ထဲမှာအားရှိတယ်နော်စိတ်သက်သိငဲနေတာမျိုး အားငယ်နေတာမျိုးမရှိဘူးဟုတ်လားအဲ့ဒါတကယ်ဘုံဘုံတို့ဒါနနဲ့မကင်းတဲ့လူတွေ သူပြောထားတဲ့ဥစ္စာဟုတ်မဟုတ်ကိုယ်စိတ်ထဲမှာခံစားလို့ရမရတွေးကြည့်ဟုတ်လားပြုနေတဲ့အခိုက်အတန့်မှာလည်းပဲရဲရင်မှုရှိတယ်ခွန်အားရှိတယ်ပေါ့နော်ပြုပြင်ရင်လည်းပဲပြည်စုံမှုတွေနဲ့အားရှိတယ်မပြည်စုံလို့သာလဲဘုံဘုံတို့ကအားနှွဲ့ရတာအားငယ်ရတာအရာရာပြည်စုံနေတယ်ဆိုရင်ဘာဖြစ်တော့အားရှိနေတယ်ဟုတ်လားရုပ်ပေါ်စိတ်ကောအကုန်လုံးအားရှိနေတယ်ဟုတ်လားဒါကြောင့်မို့လို့ဒီဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ငငယ်ရရတဲ့ကာထာလေးတစ်ပုဒ်ရှိတယ် အာဒန္တဓမ္မနန္ဒာနံဒါနံတပ္ပထတာရကံဒါနေနပိယဝါစာယဥနမန္တိနမန္တိစာဘာပြောတော့အာဒန္တဓမ္မနန္ဒာနံပြီးတယ်ဆိုတာရိုင်းဆိုင်နေတဲ့လူတွေကိုတောင်းယဉ်ကျေးသွားစေတယ်တဲ့သူအားရှိတယ်ဟုတ်လားအကုန်လုံးကသူ့ကိုညှို့ရတဲ့သဘောရှိတယ်နော်ဒါနံတပ္ပထတာရကံဒါနဟာအလုံးစုံကိုပြီးစည်းစေတယ်နော်ဒါနေနပိယဝါစာယဒါနာတရားရဲ့ချစ်ဖွယ်စကားရဲ့အဲ့ဒီတရားနှမျိုးဖြင့် အုံနမန္တိအဲ့ဒီလူဟာကြီးကျယ်မြင့်မြတ်လာတယ်ခိုင်မာသွားတယ်ကြီးကျယ်ပြီးတော့နော်ဟောမြင့်မားတဲ့သဘောကိုရောက်သွားတယ်ပိယဝါစာလည်းပဲသူ့ရဲ့အဆင့်ကလည်းအကြီးလို့ပြောရမယ်နော်ချစ်ဖွယ်စကားကိုပြောတတ်တယ်ဆိုတာအလွန်မှတစ်ဖက်လူကိုကျင့်တတ်မှုရစေတယ်တစ်ဖက်လူကိုကျင့်တတ်မှုရစေတာကိုကိုကိုမြင့်မားသွားစေတယ်ဒါတင်လားဆိုတော့နမန္တိစရတယ် တစ်ဖက်လူကိုကိုယ့်စီကိုညွတ်ကြလာအောင် လုပ်နိုင်တဲ့အစွမ်းလည်းရှိတယ်။ဟုတ်လား။ဒါကြောင့်မို့ဒီမှာဒါနကိုဟဋ္ဌိနော်ဆင်နဲ့တူတယ်တဲ့။နောက်ဝလာဟကအတ္တရာဇာနော်နှက်မြင်းပြန်လိုမျိုးပေါ့ဟုတ်လားဟိုတနေ့ကပြောတဲ့စัจ java ဝိမင်းပိုင်တဲ့မြင်းယတနာလိုမျိုးပေါ့နော်ဟိုတကယ်ကိုပဲအစွမ်းထက်တဲ့ယတနာတစ်ခုလို့လိုမျိုးတင်စားပြီးတော့ပြောကြတာတွေရှိတယ်။ဘာဖြစ်လို့အဲ့လောက်ထိဘုံဘုံတို့ဒါနနဲ့ပတ်သက်ပြီးတော့ပညာရှင်တွေ ဒီလိုမျိုးပြောကြရတယ်လေဆိုအကျိုးများလို့ပေါ့ပြစ္ဆုတ်ပံမှာလည်းပဲအကျိုးများတယ်တန်တရားမှာလည်းပဲအကျိုးများတယ်နောက်ဆုံးတန်တရားဝဆင်းရဲကလွတ်မြောက်တဲ့နိဗ္ဗာန်ချမ်းသာရအောင်လည်းပဲအားကြီးတဲ့အကြောင်းတရားအနေနဲ့အထောက်အပံ့ပေးတယ်အဓိကကတော့ပြစ္ဆုတ်ပံတန်တရားနှစ်ဖြာသောချမ်းသာနဲ့တကွာနိဗ္ဗာန်ချမ်းသာကိုနော်ရစေတတ်လို့ဒီဒါနာကောင်းမှုကိုဒီလောက်သူတို့ချီးမွမ်းတာပေါ့ဒါတွေကိုဘုံဘုံတို့မှတ်သားထားမယ်ဆိုလို့ရှိရင်ဆင်ញင်လိုက်လို့ရှိရင်ဒါနပြုခြင်းစိတ်ပေါက်လာမှာပဲအဲ့ဒါဘုံဘုံတော် ညနေကအဲ့ဒါဖဲနေဩဩမဖတ်ရတာနဲ့ဖတ်ရတာနဲ့မစဉ်းစားမိတာနဲ့စဉ်းစားမိတာနဲ့မတူပါလားစိတ်ထဲမှာပေးခြင်းစိတ်ကမ်းခြင်းစိတ်လှူခြင်းစိတ်တန်းခြင်းစိတ်နုညံ့တဲ့သဘောနော်သူများရဲ့ပုံမှာမေတ္တာသဘောကရုဏာသဘောဒါတွေကဖြစ်လာတာပေါ့နော်ဒါဘုမလို့ကောင်းမွန်တဲ့အဆုံးအမနဲ့နော်ထိတွေ့ခွင့်ရနေတာထိတွေ့နေရတာတကယ်တမ်းကအလွန်အဲ့ဒါလည်းမင်္ဂလာရှိတယ်နောက်ပိုင်းလာမယ်နော်သူကတမတ်တမနာဆိုတာလာလိမ့်မယ်သူလည်းမင်္ဂလာထဲမှာပါတယ်ဟုတ်လားအဝန်တို့ပုရုဒေနေရဲ့စိတ်တွေက ပြောရရင်လောဘဒေါသမောဟနဲ့အလွန်မှကြမ်းထမ်းကြတယ်ဒီတရားဓမ္မလေးနဲ့ဒီမုံမြတ်တဲ့အကြောင်းအရာလေးတွေနဲ့စာပေလေးတွေနဲ့ထိတွေ့ခွင့်ရနေမှာစိတ်ကလေးကမြင့်မြတ်မှုနဲ့နူးညံ့ဟုတ်လားဒါနဲ့ဝေးသွားတာနဲ့စိတ်ကကြမ်းတာပဲမိဝေချိတ်မာတွေပေါ့ဟုတ်လားအင်းဒါကစာဖတ်ရင်းနဲ့ဖြစ်တဲ့အတွေ့လေးကိုပြောပြတာအဲ့တော့ဘာကြောင့်ဒီဒါနာကောင်းမှုကိုဒီလောက်ထိနော်ခက်ခန္ဓာနာကြီးနပညာရှိတွေသူတော်ကောင်းတွေပြောကြရတယ်လေ အကျိုးရှိလို့ဘာအကျိုးရှိတာတော့ပြစ္ဆုတ်ပံမှာအကျိုးရှိတယ်တန်တရားမှာအကျိုးရှိတယ်နိဗ္ဗာန်ချမ်းသာကိုရရှိတတ်တယ်ပြစ္ဆုတ်ပံမှာအကျိုးရှိတယ်ဆိုတာကိုဘုံဘုံတို့တိဟသေနာပတိမေးလျှောက်လို့မြတ်စွာဘုရားဖြေထားတဲ့တိဟသုတ်တံကိုကြည်ခြင်းအဖြစ်သိနိုင်တယ်ဘုံဘုံတို့မကြာခဏပြောဥပါတယ်တော့ဒါနာကောင်းမှုရဲ့ဒီပစ္စကပစ္စုပန်အခိုက်အတန့်မှာတင် ရနိုင်တဲ့အကျိုးကျေးဇူးကိုမြတ်စွာဘုရားဟောကြားလို့ဖြစ်နိုင်မှာသလားဆိုတော့မြတ်စွာဘုရားပါတယ်တော့ဖြစ်နိုင်တယ်တဲ့အများချစ်အပ်သူမြတ်တို့ချင်းကောင်းတဲ့ရင်ကျွယ်ပွဲလယ်ဝင်ရဲ့ ခန္ဓာဆဲတော်ရောက်မြဲနှတ်ထံဤငါးတန်ရရန်လှူချိုးတွေတဲ့ဟုတ်လားပဝန်းကျင်ရဲ့ချစ်ခင်မြတ်နှုတ်မှုကိုရမယ်သူတော်ကောင်းသူမြတ်လောင်းတို့ရဲ့ချင့်ကပ်ခြင်းကိုခံရတယ်ကောင်းမြတ်တဲ့တဲ့င်းတွေပြန့်နှံ့နေအများကြီးအသူမြတ်တို့ချင်းကောင်းတဲ့င်းကြွယ်ပြီးတော့ပွဲလေဝင်ရေးတဲ့ဟုတ်လားပေးတဲ့ကြမှာရဲရင်နေခန္ဓာဆဲတော်ရောက်မြဲတဲ့ထံဟာဒါကတော့နောက်ဘဝမှာရမယ်အကျိုးကျေးဇူးပေါ့နော် အဲ့ဒါကိုကြည်ခြင်းအပြင်ပြစ္ဆုတ်ပါမှာအကျိုးကျေးဇူးတွေအများကြီးရှိတယ်ဆိုတာမသိနိုင်ဘူးလားသိနိုင်တယ်တန်တရားမှာအကျိုးရှိတယ်ဆိုတာကျတော့ဘာကိုကြည့်ရင်သိနိုင်တော့ဘုံဘုံတို့မကြာခဏဟောနေတယ်သူမနာတုတ်တံကိုကြည့်ရင်သိနိုင်တယ်ကောသလမင်းကြီးရဲ့သမီးသူမနာမင်းသမီးနော်သူ့မောင်လေးနှစ်ယောက်နော်ကလေးလေးတွေစကားပြောတတ်တဲ့အရွယ်စကားပြောနိုင်တဲ့အရွယ်မဟုတ်သေးဘဲနဲ့စကားပြောကြတာကြားဘူးတယ်မလားဒီဇလန်ကိုနော်ကတ္တဗမြတ်စွာဘုရားလက်ထက်ကဖြစ်ခဲ့တဲ့ယဟန်နှစ်ပါးဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဒီသွားပြီးတော့ဒီထူးဆန်းတဲ့အကြောင်းအရာကို ဟိုအချင်းခံအကြောင်းပြုပြီးတော့မြတ်စွာဘုရားကိုသူသွားမေးတာလေဒါနပါတဲ့လူနဲ့ဒါနမပါတဲ့လူတန်တရားမှာတူနိုင်မလားမတူနိုင်ဘူးဒါနပါတဲ့နဲ့နဲ့ဒါနမပါတဲ့နဲ့တန်တရားမှာတူနိုင်မလားမတူနိုင်ဘူးဘာတွေမတူတာတော့အာယုဝဏဒုက္ခယတအာတိပတိယအာယုဆိုတဲ့တတန်းမတူဘူးဒါနပါတဲ့လူဒါနပါတဲ့နတ်ကဒါနမပါသော လူဒါနမပါသောနတ်ထက်သာလွန်တယ်ဟုတ်လားဝဏအစင်း ဒုက္ခချမ်းသာယတအချမ်းရံကြောစော အတိပတိယအစိုးတရားရှိခြင်း၅ချက်ပေါ့နော်ဒါနပါသော ပုဂ္ဂိုလ်သည်ဒါနမပါသော ပုဂ္ဂိုလ်ထက်ဒီ၅မျိုးမှာတာလွန်ပြီးတော့နော်ကဲနေတယ်ပိုးနေတယ်ပေါ့ဟုတ်လားအဲ့ဒီမှာဆက်ပြီးတော့စိတ်ဝင်စားတဲ့အကောင်းတာကယဟန်ပြုကြပြီဆိုရင်ဟောဒါနပါတဲ့ယဟန်နဲ့နော်ဖြစ်လျာဘောကဒါနပြုခဲ့တဲ့ယဟန်နဲ့ဒါနမပြုခဲ့တဲ့ယဟန်တူမလားဆိုတော့မတူဘူးတဲ့ဒါနပြုခဲ့တဲ့ယဟန်က စွမ်းသင်္ကန်းကြောင်းစီပစ္စည်း၄ပါးကို နော်ရှင်ဘုရားသုံးဆောင်တော်မူပါလို့တောင်းပန်ခံရသောအားဖြင့်သာလျင်နော်သူဟာသုံးဆောင်ရတယ်အလွန်ပေါ်များတယ်ပေါ့ဟုတ်လားပြီးရင်ကိုဝင်းကျင်ကပုံကိုယ်ရဲ့ချစ်ခင်မှုမျက်နှာမှုကိုရတယ်ဒီသဘောလေးတွေဘုံဘုံတို့နားလည်ထားဖို့လိုတယ်ဒါပါကိုပြောတာတော့တန်တရားမှာဒါနပါသောတတ္တဝါနဲ့ဒါနမပါသောတတ္တဝါမတူကြဘူးဆိုတာကိုပြောပြတာဟုတ်လားဒါကြောင့်ကိုယ့်ကို မြင့်မြတ်သွားစေမဲ့ ကိုယ်ကိုကောင်းမွန်သွားစေမယ့်အကြောင်းတရားတွေကိုကိုယ်ကိုယ်တိုင်ပဲဘုန်းဘုန်းတို့တွေဟာကြိုးပမ်းပြီးတော့တိဆောက်ကြရမှာဟုတ်လားဒါကြောင့်ဒါနရဲ့သဘောတဘာဝလေးတွေကိုဒါပြောပြတာပေါ့နော်အဲ့တော့ဒါဒါနနဲ့ပတ်သက်ပြီးတော့ပထမပိုင်းလို့ဆိုကြပါစို့အဲ့လို့ဆိုရင်ဒုတိယပိုင်းဆက်ပြီးတော့ပြောရဒီလောက်မြင့်မြတ်တဲ့ဒါနကောင်းမှုနော်ပြုကျင်စိတ်ပေါ့အောင်ဘုန်းဘုန်းတို့ဘလို့စဉ်းစားမလို့ဘလို့တွေးမလို့ဘလို့ဆင်ခြင်မလို့ဒါလည်းပဲအရေးပါတယ်ဟုတ်လား ဒါနကောင်းတယ်လို့ပြောရင်တော့လူတိုင်းလက်ခံတယ်ဒါပေမဲ့လုပ်ပါဆိုတဲ့အခါကျတော့တွန့်တိုးနေတာတွေရောမရှိဘူးလားရှိတယ်အဘလို့ဒါနတွေကမပြုတ်ဖြစ်နေတာတော့ကောင်းမှန်းသိရနေဘာလို့မပြုတ်ဖြစ်နေတာတော့လို့မေးရင်နော်ဥစ္စာပစ္စည်းအပေါ်မှာမက်မောတဲ့လောဘနော်ကိုပေးမဲ့ပုံကိုရဲ့အပေါ်မှာမကျေနပ်တဲ့စိတ်တိုင်းမကြတဲ့ဒေါသဒီနှစ်ချက်ကအဓိကနော်ဒါနကိုတားဆီးနေဟုတ်လားနောက်တစ်ချက်ကလည်းပဲမစ္စရိယတရားပေါ့ဝင်တူတာပေါ့နော် ဟုတ်လားနှမျောတာပေါ့ဟုတ်လားအဲ့ဒါတွေကိုဘုံဘုံတို့တွေကအကျိုးသင်အကြောင်းသင်နော်ဘာကြောင့်ဒီလိုစိတ်တွေဖြစ်တယ်မြင့်မြတ်တဲ့စိတ်တွေဖြစ်အောင်ဘယ်လိုမျိုးတွေးရမလဲဆိုတာကိုနားလည်ထားရင်ကိုယ့်အကိုဒါနာကောင်းမှုဖြစ်အောင်ထုတ်လုပ်တတ်သွားမယ်ပေါ့သဘောပေါက်ရဲ့လားဒါနာအတန်မိုးရှိတဲ့ပစ္စည်းတစ်ခုဆိုရင်ဒီပစ္စည်းလေးကိုယ်စီရထွက်သွားအောင် ဖြစ်သွားအောင်ကိုလှုပ်တက်မယ်ပေါ့ဒါဒါနာဖြစ်အောင်ဆင်ခြင်တယ်ဆိုတာနော်ဒါနာကောင်းမှုတစ်ခုဖြစ်ဖို့အတွက်ဘုံဘုံတို့မှာတကယ်တမ်းက ဟိုဥစ္စာပစ္စည်းကလည်းဒီလောက်ကြီးလိုတာတော့မဟုတ်ဘူးမရှိရှိရလုပ်မယ်ဆိုရင် तू ကရတယ်ပေါ့ဟိုမလိုဘူးတော့မဟုတ်လိုပါတယ်ဒါပေမဲ့သူ့ထက်ပိုပြီးတော့အရေးကြီးလိုအပ်တာကတရားတရားပေါ့နော်ကိုလှူကျင်တန်းကျင်တဲ့စိတ်လှူကျင်တန်းကျင်တဲ့စိတ်ပေးကျင်ကမ်းကျင်တဲ့စိတ်ကတကယ်လိုအပ်တာအဲ့ဒါမရှိရင်ကျန်တာဘာရှိရှိအလုံးမဖြစ်ဘူးအဲ့ဒါရှိလို့ရှိရင်ကျန်တဲ့ဥစ္စာမရှိရှိရလုပ်လို့ရသေးတယ်သဘောပေါက်ရဲ့လား ဒါကြောင့်မို့လို့ကိုယ်စိတ်ကလေးကိုဒီမှန်မှန်ကန်ကန်စဉ်းစားဆင်ခြင်ပြီးတော့ယောနိတောမနတိကာရဥသိပြီးတော့ဒါနာကောင်းမှုဖြစ်အောင်စဉ်းစားဆင်ခြင်မယ်ဆိုရင်ဒါနာကောင်းမှုဟာဖြစ်လာမှာပဲဟုတ်လားခုနတုန်းကဒါနရဲ့အကျိုးကျေးဇူးတွေကိုစဉ်းစားဆင်ခြင်ခြင်းအဖြစ်လည်းပဲဒါနာကောင်းမှုဖြစ်နိုင်တယ်ဒါကိုလည်းတစ်ချက်နားလည်ရမယ်နော်နောက်တစ်ချက်ကဒီမှာဘုံဘုံစာထဲမှာသူတို့ပြောထားတာလေးဒီပစ္စည်းဥစ္စာရဲ့အပြစ်အနာစာ ပိုင်ဆိုင်မှုရဲ့အပြစ်အနာစာကိုလည်းပဲဆင်ခြင်ပေးရမယ်တဲ့ ကိုကဒီပစ္စည်းရဲ့ပေါ်မှာတွေ့တာနေလို့မမောနေလို့ဒီပစ္စည်းနဲ့ပတ်သက်ပြီးတော့နှမျောနေလို့မပေးကျင်တာ။အိုးအဲ့တော့ကိုတွေ့တာမမောနေတဲ့အရာကြီးကတကယ်တကယ်အလွန်အမင်းကြီးတန်ဖိုးရှိတဲ့အရာကြီးမဟုတ်ဘူးလို့ဒီဟာကိုစွန့်လွတ်ခြင်းကသာလဲဒါထက်ပိုပြီးတော့တန်ဖိုးရှိတယ်လို့နော်စွန့်လွတ်ခြင်းရဲ့တန်ဖိုးနဲ့ပိုင်ဆိုင်ခြင်းရဲ့အပြစ်ကိုဘုံဘုံတို့ရှင်တွဲပြီးတော့စဉ်းစားဆင်ခြင်ကြည့်ရမယ်ပေါ့အဲ့ဒါပစ္စည်းဥစ္စာရဲ့အပြစ်နာစာကိုသူအများကြီးပြောထားတာရှိတယ်နော်ရှားတုံးဖွေတုံးကလည်းလောဘဒေါသနဲ့ရင်းပြီးတော့ရှားရတယ် ရထားပြီးတင်ထားပြီးဆိုတော့လည်းပဲဘာတွေနဲ့ပဲတင်ထားတာတော့လောဘဒေါသနဲ့ပဲတင်ရတာပဲဟုတ်လားတေချာစဉ်းစားကြည့်သူတို့ရဲ့ပုံမှာပိုင်ဆိုင်မှုနဲ့တွေးနေရတာပူလောင်မှုဟာအထိုက်လျောက်ရှိကိုရှိတယ်နော်ဒီပိုင်ဆိုင်မှုကိုအနှောင့်အယှက်ပေးမဲ့အရာလည်းပဲတစ်ခါမဟုတ်တစ်ခါတွေ့တာပဲအဲ့လိုတွေ့ပြီဆိုလို့ရှိရင်ရောကိုယ်စိတ်ထဲမှာဘလို့နေတော့ဆင်းရဲတယ်ပူလောင်တယ်နော်တကယ်လို့အနှောင့်အယှက်မတွေ့သေးဘူးဆိုရင်လည်းမအနှောင့်အယှက်များတွေ့မလားပြင်းပြင်းပျက်စီးသွားမလားဆိုပြီးတော့တွေးမိတိုင်းစိုးရင်ရတာတွေလည်းရှိတယ် ဟုတ်လားဒါပြစ္ဆုတ်ပံမှာဘလို့မှဘုံဘုံတို့ညင်းလို့မရတဲ့ပိုင်ဆိုင်မှုရဲ့အပြစ်တွေလို့ပြောရင်မရဘူးလားရတယ်နော်ဒီမကောင်းတဲ့စိတ်တွေ့တာတဲ့စိတ်နဲ့တကယ်လို့မြန်သေသွားမယ်ဆိုရင်ဟောဘလို့နေမလို့တန်တရားမှာပိုးပြီးတော့ဒါမှဆိုးတဲ့အနေထားတရက်ကိုဒီပစ္စည်းဥစ္စာဒီဟူသောအကြောင်းတရားမကင်းတဲ့အနေထားကနေအကျိုးကျေးဇူးပြုလိုက်တဲ့အတွက်ကြောင့်ဘုံဘုံတို့မကောင်းတဲ့ဘဝကိုရောက်မသွားနိုင်ဘူးလားရောက်သွားနိုင်တယ်ဟုတ်လားဒါကြောင့်ဥစ္စာပစ္စည်းဆိုတာကနော်ကိုထင်းတဲ့လောက်ကြီးနော်အဖက်ဖက်ကကောင်းနေတာ မဟုတ်ဘူးဆိုတာကိုနားလည်ပြီးတော့နော်သူ့ကိုစွန့်လွတ်ခြင်းကသူ့ထက်သာလွန်တဲ့နော်ကောင်းမြတ်မှုဖြစ်တယ်ဆိုတာကိုဘုန်းဘုန်းတို့တွေးကြည့်ရင်အဲ့ဒါပေးလို့စိတ်ထက်သန်လာနိုင်တယ်ပေါ့ဟုတ်လားနောက်ပြီးတော့ဗာဆက်ပြောတာတော့ဟိုပြောတာတွေကတော့အများကြီးပဲဘုန်းဘုန်းကဒီမှာပြောစရာကောင်းတာလေးတွေဟိုကောင်းထုတ်ချက်ကလေးချပြီးတော့မှတ်ထားတယ်ပေါ့နော်။ဘာပြောတော့ဆိုတော့ဟိုတခါတလေမှာကို့မှာလှူစရာလည်းရှိတယ်။အလှူခံပုံကိုလည်းရှိတယ် နော်ဒါမဲ့မလှူခြင်းလို့မလှူလှူခြင်းနဲ့စိတ်ပျောက်ဆုံးနေတာပေါ့နော်အဲ့ဒီလှူခြင်းနဲ့စိတ်ပျောက်ဆုံးနေလို့ရှင်အော်ဒါကို့အတွက်အကျိုးရှိမဲ့ကိစ္စကိုကို့စိတ်ကမလှုပ်ချင်တာဒါငါစိတ်ကငါ့ကိုလှည့်စားနေတယ်လှည့်စားမှုကြီးပါလားအဲ့လိုနားလေရမေးတဲ့အဲ့တော့လှူခြင်းစိတ်နဲလို့ရှိရင်သူဘလို့စဉ်းစားခိုင်းလဲဆိုတော့အော်ဒီလှူခြင်းစိတ်မရှိတာတန်တရာတုံးကလည်းငါလှူလှူတဲ့တန်းတဲ့အခြေအနေနဲခဲ့လို့ ဝါသနာအထုံနှဲခဲ့လို့နှမျိုးတဲ့ဓာတ်တွေပဲများနေလို့ဒီနှမျိုးသားကြီးကပဲရှေ့ကထွက်လာဟုတ်လားပေးမယ်ကမ်းမယ်ဆိုတဲ့အလေးအကျင့်တွေပေးမယ်ကမ်းတဲ့အလေးအကျင့်တွေများခဲ့တယ်အခုလည်းပဲနော်အလှခံတွေ့လာပြီးလိုအပ်နေတယ်လို့တွေ့လာပြီးကို့မှာလည်းပေးတဲ့အရန်စင်းချင်းပေးခြင်းတဲ့စိတ်တန့်ဖြစ်လာမှာအခုတန့်ပြင်မဖြစ်ဘူးဆိုတာတစ်ချိန်လုံးကလည်းပါတော့လှူပြန်လှူခဲ့တန်းခဲ့တဲ့အနေဒါနဲခဲ့လို့ဒီစိတ်ကောင်းလေးတွေနဲခဲ့လို့ဆိုတာဘုံဘုံတို့သိနိုင်တယ်ဒါကြောင့်မို့လို့ဒီလိုအသိဉာဏ်ရှိတဲ့ဘဝလေးမှာ ငါဒီကောင်းတဲ့အလေးအကျင့်လေးကိုအခုလည်းပဲကောင်းတော့နောက်လည်းပဲပိုးပြီးတော့ကောင်းတဲ့ကောင်းတဲ့အထုံတွေဝါသနာတွေမြင့်မြတ်မှုတွေပါသွားအောင်ငါလုပ်မယ်လို့အဲ့လိုမျိုးစဉ်းစားတဲ့နေတဲ့နော်လူချင်းစိတ်နဲလို့ရှိရင်ဟုတ်လားอืมပြီးတော့သူကဘာပြောလို့ဆိုတော့တခါတလေကြတော့အလှကမ်းရှိတယ်နော်လှချင်းစိတ်ကလည်းရှိတယ်ဒါပေမဲ့လှစရာကိုမရှိတာလည်းရှိသေးတယ်တဲ့ကဲဒါလည်းလက်တွေ့ကြတဲ့စကားလုံးတွေပဲနော်လှစရာမရှိဘူးအဲ့လိုဆိုလို့ရှိရင်သူကဘလို့စဉ်းစားရမှာတော့ ။အော်ငါလှူစရာမရှိဘူး။ရှားပါနေတယ်။ရှားပါခြင်းမှလည်းအကြောင်းရှိတယ်။မြတ်စွာဘုရားတော့တိတော်မူမြင်တော်မူလို့ဟောထားတယ်လူတွေကတော့ဘယ်အတိုင်းတာထိယုံမလဲတော့မသိဘူး။မြတ်စွာဘုရားတော့မစ္စရိယများလို့လောဘအာကြီးခဲ့တဲ့လူတွေနဲတာဟိုပိုင်ဆိုင်မှုနဲတာပဲလို့အဲ့လိုဟောတာပဲ။ဒါအတိတ်အာကြီးတဲ့အကြောင်းတရားတစ်ခုပေါ့နော်။ပြစ္ဆုတ်ပံမှာမရှားတဲ့မဖွေတဲ့လို့နော်ညံတယ်လို့လုံလဝရိယနဲလို့အိုင်ဆိုင်မှုနဲတာတွေကလည်းအများကြီးရှိတယ်။အဲ့ဒါလည်းမြတ်စွာဘုရားဟောတာပါပဲ။ နော်လုံလဝရိယမရှိရင်ပစ္စည်းဥစ္စာနွမ်းပါမယ်လို့အတိလင်းဟောတတ်တာပဲနော်ရှာရင်တော့ရမှာပဲဒါပေမဲ့အတိတ်ကံဟာအားကြီးတဲ့ဒါနကောင်းမှုပြုမယ်ဆိုရင်နည်းနည်းရှာများများရဟာများများရှာရင်အတိုင်းအဆမရှိရအဲ့လိုမျိုး तू ကဖြစ်တာနော်ကံတရားကိုဘုံဘုံတို့မျက်ွယ်ပြုထားလို့မရအဲ့ဒီကြတော့ तू ကမရှိလို့ရှိရင်တော့ဘလို့စဉ်းစားရမှာတော့အော်ငါမလူခဲ့မတန်းခဲ့လို့ဟုတ်လားမစ္စရိယဓာတ်တွေအားများလို့ငါမှဒီလိုဖြစ်နေတာ အဲ့တော့မရှိရှိတာလေးရှာပြီးတော့မဖြစ်ဖြစ်တဲ့နီးလေးနဲ့ဘလို့လေးမြန်ခွဲပြီးတော့လှူရမလဲဆိုတာမျိုးကိုစဉ်းစားတဲ့လုံးဝကြီးဘာမှလှူစရာမရှိတော့အောင်ကြီးကတော့ဖြစ်ခဲပါတယ်တကယ်တမ်းကတွေးကြည့်မယ်ဆိုရင်လေအဲ့တော့ပေးလို့တဲ့စိတ်လှူလို့တန်းလို့တဲ့စိတ်ကိုဘလို့အခြေအနေမျိုးနဲ့ပဲတွေ့တွေ့ဖြစ်အောင်စဉ်းစားကြည့်တဲ့နေပေါ့နော် ပြီးတော့သူပြောတာလေးတခုအော်ဒီဒါနာကောင်းမှုကိုလှုပ်ချင်တဲ့စိတ်တွေနဲနေတယ်အခွင့်အလမ်းရှိနေပါလေနဲ့ နော်အကြောင်းတင်နေပါလဲနဲ့မလုပ်ချင်ဘူးဆိုရင်အော်သူတော်ကောင်းကြီးတွေမြင်လို့တဲ့ဒီဒါနာကောင်းမှုမှာငါရဲ့စိတ်ဟာဘယ်တော့ခါကာလမှမြန်ပျော်မွေ့နိုင်မှမလို့နော်ဒီကောင်းမှုမှာငါဘယ်တော့မှမြန်စိတ်ပါလက်ပါလှုပ်ပြီးတော့ပျော်ပြီးတော့ဟုတ်လားဒီကောင်းမှုတကယ်တမ်းကပြောရရင်ဘုံဘုံတို့လည်းပေးဘူးတာပဲအခုတရားနာနေတဲ့လူလည်းပေးဘူးတာပေးရတာတကယ်တမ်းပျော်စရာကောင်းတာတော့အမှန်ပဲစိတ်ပါလက်ပါပေးရတယ်ဆိုရင်တကယ်ပျော်စရာကောင်းစိတ်ထဲမှာချမ်းသာမှုရှိ ဟုတ်လား ကြောက်လို့ပေးရတယ်အာနာလို့ပေးရတယ်အဲ့အဲ့ဒါတွေတပိုင်းတခါနဟုတ်လားအဲ့ဒါဆိုရင်တော့တခါလေဆင်းရဲတာပေါ့နော်ဟုတ်လားအင်းဒါပေမဲ့တကယ်ကိုစိတ်ပါလက်ပါနော်ညံနဲ့ရှင်ပြီးတော့နော်မေတ္တာတွေယူဖိတ်ပြီးတော့တကယ်ပေးရတယ်ဆိုရင်သူကဘာလို့အလွန်ချမ်းသာတယ်ပေါ့ဟုတ်လားအင်းအဲ့လိုမျိုးချမ်းသာခဲ့ဘူးပါလဲနဲ့အဲ့ဒီချမ်းသာကိုဘုံဘုံတို့ရဲ့စိတ်ကထပ်ပြီးတော့မပျော်မွေ့နိုင်ပြန်ဘူးဟုတ်လားဒါပါလေအလေးအကျင့်နေလို့ပေါ့နော်ဒါကြောင့်မလို့သူတော်ကောင်းတွေမျက်နှိုးတဲ့အင်းဒါနာကောင်းမှုမှာငါရဲ့စိတ်ဟာ ဘယ်ခါကာလမှမြန်ပြောမွေ့နိုင်မှမတော့လို့စဉ်းစားရပြီတဲ့ဟုတ်လားနောက်ပြီးတစ်ခုရှိတာကဟိုဘုံဘုံတို့ဟိုမရှိလို့ကိုယ်စိတ်ထဲမှာနော်လှူပြည့်အောင်စဉ်းစားတဲ့နေရာမှာအဲတစ်ချိန်လုံးကငါမစ္စရိယတတ်တွေအာကြီးလို့ဟိုပစ္စည်းဥစ္စာနွမ်းပါတဲ့အနေအထားမျိုးကိုရောက်တာဆိုတဲ့စကားလေးနဲ့ဆက်ဆက်ပြီးတော့ပြောစရာလေးဖုံဖုံမှတ်ထားတယ်အဲ့ဒါဘာလို့ဆိုတော့ဟိုတုန်းကတော့ပြောဥပါတယ်အခုအဲ့ဒါလေးကိုမပြောပြတာနည်းနည်းကြာနေပြီဘုန်းတို့ သလယတနာဝကတန်ရုပ်ပါဠိတော်ထဲမှာကုလတုတ်တန်ဆိုတာရှိတယ်နော်အဲ့ဒီမှာဘုံဘုံတို့ဟောနိကန္ဓနာတဗုဒ္ဓဆိုတဲ့ဆရာကြီးကခိုင်းလို့နော်အတိဗန္ဒကနော်ရွာကြီးရဲ့သားမြတ်စွာဘုရားဒီလာပြီးတော့မေခွန်းတစ်ခုလာမေးမြတ်စွာဘုရားအဲ့ဒီနာလန္ဒရောက်တော့အဲ့ဒီအချိန်တုန်းကအဲ့ဒီနာလန္ဒမှာဩစာဝတ်နေရအတော့ကိုခက်ခဲနေတယ်ကြက်တဲနေတယ်အကုန်လုံးငတ်မွတ်တဲ့ဘေး ဆက်ရောက်နေတဲ့သဘောမျိုးဖြစ်နေနော်ယဟန်နေတောင်မှမဲချပြီးတော့နော်ရက်တည်နေရတဲ့သဘောအဲ့လိုမျိုးဖြစ်တဲ့အခါကျတော့အဲ့ဒီနိဂန္ဓနာတဗုဒ္ဓဟာအကွက်တွေ့ပြီဆိုပြီးတော့မြတ်စွာဘုရားကိုနှိပ်ကွပ်ဖို့ပေါ့လေအဲ့ဒီသူ့ရဲ့တပည့်ဖြစ်တဲ့ရွာတကြီးကိုမင်းယဟန်ကောဓမကြီးကိုတွားပြီးတော့ဝါဒတင်ကြီးသေချာပေါ့မင်းနိုင်လိမ့်မယ်အဲ့ဒါဆိုမင်းနာမည်ကြီးမယ်ဟာဘလို့ဝါဒတင်ရမှာတော့ဒီလောက်ညံကြီးတဲ့ပုံကိုယ်ဒီကို तू ဘလို့ဝါဒတင်နိုင်မလို့ဆိုတော့ तू သင်ပေးတာပေါ့ ယဟန်ဂုရမဟာတတ္တဝါတွေရဲ့ပုံမှာနော်တနာချင်းကိုချီးမွမ်းတယ်စောင့်ရှောက်ခြင်းကိုချီးမွမ်းတယ်ငဲ့ညာခြင်းကိုချီးမွမ်းတယ်လို့ကြားဘူးတယ်အဲ့ဒါမေးသူ့ကိုအရှင်ဘုရားတတ္တဝါတွေပုံမှာတနာချင်းစောင့်ရှောက်ခြင်းငဲ့ညာခြင်းတွေကိုအရှင်ဘုရားချီးမွမ်းတယ်မို့လားအေးချီးမွမ်းတယ်လို့သူဖြေလိုက်မယ်နော်မြတ်စွာဘုရားအချင်းချင်းတနာတာကိုသဘောကျတယ်အချင်းချင်းစောင့်ရှောက်တာကိုသဘောကျတယ်အချင်းချင်းငဲ့ညာရတာကိုမြတ်စွာဘုရားချီးမွမ်းတယ်အဲ့ဒီစကလုံးလေးတွေလည်းဘုံဘုံကြိုက်တာပဲနော်တနာချင်းစောင့်ရှောက်ခြင်းငဲ့ညာခြင်းကိုမြတ်စွာဘုရားဗားလဲတော့ ချီးမွမ်းတယ်တဲ့ဒါကောင်းတဲ့အလုံးလို့ချီးမွမ်းတယ်တဲ့ဟုတ်လားအဲ့ဒါလို့ဆိုရင်အေးအဲ့ဒါလို့ငါတတ္တဝါတွေပေါ်တနာတယ်ငဲ့ညာတယ်စောင့်ရှောက်တယ်ဆိုလို့ရှိရင်ဒီလိုဒုဗိကန္တရကကနော်ငတ်မွတ်တဲ့ဘေးနော်ခေတ်ကာလအခြေအနေမကောင်းတဲ့အချိန်မှာနောက်ပါယဟန်မောင်များစွာနဲ့လာတာဟာတတ္တဝါတွေကိုတနာရစောင့်ရှောက်ရငဲ့ညာရဘလို့လို့ရောက်မလို့ရှင်ဖေကအပြောတစ်မျိုးအလုပ်တစ်မျိုးအဲ့ဒီလိုမျိုးမင်းပြောတဲ့အဲ့ဒါဆိုလို့ရှိရင်ယဟန်ကောရမဟာဒီပြဿနာကိုသူ မထွေးနိုင်မအန်နိုင်ဟုတ်လားတကယ်ကိုပဲမင်းနိုင်လိမ့်မယ်အဲ့ဒီဝါဒတင်တဲ့ပွဲမှာဆိုတော့အာသဘောကျပြီးတော့မြတ်စွာဘုရားကိုသွားပြီးတော့အဲ့ဒီပြဿနာသွားမေးတာဟုတ်လားအဲ့လိုမြတ်စွာဘုရားကိုရှောက်တယ်နော်တနာချင်းဆောက်ရှောက်ခြင်းငဲ့ညာခြင်းကိုမြတ်စွာဘုရားချီးမွမ်းပါသလားအေငါချီးမွမ်းတယ်အဲ့လိုဆိုရင်ဘာဖြစ်လို့ဒီဒုဗိကန္တရကနော်စိုက်နေတဲ့အစာရည်သားရှားပါနေတဲ့အခြေအနေမျိုးမှာလာရတာတော့အဲ့တော့မြတ်စွာဘုရားအေးတဲ့အခု သူနဲ့စကားပြောနေတုန်းမှာပဲမြတ်စွာဘုရားပုပ္ပိနိဝတ္တန်ဒုတိအပင်ရှင်နဲ့ပြီးခဲ့တဲ့60တကဘာကိုညံနဲ့စဉ်းစားလိုက်တယ်ကြည့်လိုက်တယ်နောက်ပြန်ကြည့်လိုက်တယ်ဟုတ်လားဒီစွမ်းတယောက်မှဟင်းတစွန်းကိုလှူလို့မွဲသွားတဲ့လူငါတယောက်မှမတွေ့ဘူးတဲ့တယောက်မှရှာလို့မတွေ့ဘူးနော်တကယ်စိတ်ကောင်းစေနာကောင်းနဲ့မှန်မှန်ကန်ကန်နီးမှန်လမ်းမှာလှူလို့တန်းလို့ဆင်းရဲတဲ့လူဆိုတာလောကမှာတကယ်တမ်းကမရှိဘူးရဲ့ဟုတ်လားအဲ့ဒါမျိုးဆိုပဲအဲ့လိုပြောတာနော် ဒီစွန်းတယောက်မှဟင်းလေးတစ်စွန်းဒါလေးကိုလှူလို့မွေးသွားတယ်လို့ဆိုတာမရှိဘူးတဲ့တကယ်စင်စစ်ဒီလောကမှာကြီးပွားနေတဲ့ချမ်းသာနေတဲ့ဆိုတဲ့ပုံကိုယ်တွေဟာဒီလှူလို့တန်းလို့ပေးလို့ကမ်းလို့ကြီးပွားချချမ်းသာကြတာကြီးပဲတဲ့အဲ့ဒီမှာမြတ်စွာဘုရားပြည့်စုံပြောတယ်နပေးကမ်းလှူဒန်းခြင်းကြောင့်ကြီးပွားနေတာချမ်းသာနေတာငါတွေ့ရတယ်မှန်ကန်မှုသစ္စာတရားကြောင့်ကြီးပွားနေတာချမ်းသာနေတာငါတွေ့ရတယ်နော်ကိုကျင်တရားကောင်းမွန်မှုဖြောင့်မတ်မှုယုံသားမှုကြောင့်နော် ကြီးပွားနေတာချမ်းသာနေတာငါတွေ့ရတယ်တဲ့ဟုတ်လား အဲ့ဒီမှာမြတ်စွာဘုရားပစ္စည်းဥစ္စာနော်ပစ္စည်းခြင်းအကြောင်းတရားရှစ်မျိုးအဲ့ဒီမှာမြတ်စွာဘုရားဟောတယ်အဲ့တော့ပြောချင်တာကဘာလဲလှူလို့တန်းလို့ပေးလို့ကမ်းလို့နော်ပျက်စီးသွားတယ်ဆင်းရဲသွားတယ်ဆိုတာတကယ်တမ်းကမရှိဘူးတချို့ဆိုရင်အလွန်မှတရားတရားထက်သန်တဲ့အတွက်ကြောင့်စေတနာကအလွန်မှထက်သန်တဲ့အတွက်ကြောင့်နော်ဒီဘဝပြီးဒီအထိမစောင့်တော့ဘဲနဲ့အဲ့ဒီဒါနစေတနာအဲ့ဒီကောင်းမှုအဲ့ဒီစိတ်ဓာတ်က နော်အာအလွန်ကြီးတဲ့အတွက်ကြောင့်ဒီဘဝမသေးခင်မှာကိုပဲနော်ဒိဋ္ဌဓမ္မဝေဒနိယကံအနေနဲ့ကောင်းကျိုးချမ်းသာအမျိုးမျိုးကိုပေးတာရှိတယ်။ဟိုတုန်းကဘုံဘုံတရားထဲမှာထည့်ပြီးတော့ဟောဘူးတယ်။ဟိုဆရာစာရေးဆရာကြီးဘေဒင်ဆရာကြီးဆရာစန္ဒရဆိုတာရှိတယ်ဟိုတုန်းကနော်သူ့ဘဝအတွေ့အကြုံကိုရေးထားတာအဲ့ဒီစာအုပ်ကတော်တော်လေးနာမည်ကြီးပါတယ်။ဆရာစန္ဒရဆိုတာသူတော်ကောင်းကြီးပါပဲသူလည်းပဲ။အဲသူရေးထားတာတွေထဲမှာတော်တော်မှတ်သားစရာသူ့ဘဝအတွေ့အကြုံတွေပေါ့နော်။အဲ့ဒီမှာသူ ဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့ तू လက်တွေ့ကို तू ပြောရတယ်နော်ဟိုဒီတာစီဘက်မှာဟိုဥကျော်ဇံတော်ဦးလို့ထင်ပါရဲ့ဘုံဘုံဒီဓမ္မစီရဆရာကြီးဦးထေးလိုင်ရေးတဲ့ဓမ္မဒုဒ္ဒစာအုပ်ထဲမှာတော့အတိအကျပါတယ်ဟုတ်လားအဲ့တော့ तू ကဒီရွာထဲမှာနော်တမင်းချက်ဆရာဆံမရှိဘူးဆိုလာယူလက်စီမရှိဘူးဆိုလာယူလက်အဲ့တော့ဆံတောင်းနဲ့ထည့်ထားတယ်စီယိုအိုးနဲ့ထည့်ထားတယ်နော်အဲ့ တရက်မဟုတ်ဘူးအမြဲတမ်းတကယ်ချက်စရာမရှိရင်အဲ့ဒါရွာတဲ့လူတွေဘယ်တော့မှထမင်းမချက်ရဘူးဆိုတာမရှိဘူးအဲ့လိုလှူတာအမြဲတမ်းအဲ့ဒါနှစ်ပေါင်းများစွာကြာလာတဲ့အခါကျတော့တနေ့မှာအဲ့ဒီ CO ကြီးကအလိုလိုဝေကြတာကိုတကယ်အံ့ဩစရာတွေ့ရတယ်ပေါ့နော်ပြီးတော့သူနောက်ထပ်တစ်ခု ရေးထားတဲ့ကူကဟိုဟင်္ဒရာဒကမာကြီးတယောက်အကြောင်းကိုရေးထားတာအဲ့တုန်းကစံတော်တော်ရှားတာကိုစံရှားတဲ့အခါကျတော့ဒီသီလရှင်တွေဘာတွေဆိုတချို့ဒုက္ခရောက်တာရှိတော့အဲ့ဒီဒကမာကြီးက ညနေစာ तू မစားဘူးတဲ့သူ့အတွက်ညနေစာကိုခြံထားတယ်ပေါ့နော် तू ညနေစာဘူးတဝက်လောက်ကုန်မှဆိုအဲ့ဒီဘူးတဝက် तू အမြဲတမ်းခြံထားတယ်အဲ့ဒါတွေအကုန်စုပြီးတော့သီလရှင်တွေကို तू လှူတယ်တဲ့အလွန်ပီတိဖြစ်တယ်ပေါ့နော်ဒါအလွန်အံ့ဩစရာကောင်းတဲ့နော်တကယ်တမ်းရှိတာလည်းမဟုတ်ဘူးဒါပေမဲ့ကိုစားမဲ့အစားအစာကိုမစားဘဲနဲ့တောင်သူတို့လှူနိုင်တာပေါ့နော်တကယ်တရားတရားကောင်းလာပြီတကယ်ဒါနကိုပြုကျင်လာပြီတန်ဖိုးထားလာပြီဆိုတော့လှုပ်တာပဲသူက ဒါတရက်ထက်လာရင်တားလို့မရဘူးအခုဘုံဘုံတော့အဲ့လောက်ဘယ်သူမှမခဲရင်ဘူးရဲ့ဟုတ်လားလှူကျင်တယ်ဆိုရင်ခွဲဝေပြီးတော့လှူမယ်ဆိုရင်အရန်သင့်ရှိနေတာများပါတယ်ကိုယ်တိုင်းတားလေးနဲ့ကိုပေါ့နော်အဲ့တော့ဒီအလှူကိစ္စမဖြစ်တာပေးတာကမ်းတာဘာလို့မဖြစ်တာလဲလို့မေးရင်တလုံးနဲ့ပဲနှမျောလို့ပဲဒါပဲဟုတ်တယ်မဟုတ်လားအင်းအဲ့ဒါကိုပြောတာနော်ဒါကြောင့်မလို့လှူလို့ဆင်းရဲသွားတယ်ဆိုတာမရှိဘူးလှူလို့ချမ်းသာတယ်ဆိုတာပဲရှိတယ်နော် ဒါမြတ်စွာဘုရားကိုတော်တိုင်အဲ့တိုင်းလည်းဟောထားတာဟုတ်လားဆက်ပြီးတော့သူဟာဒီမှာစိတ်ဝင်စားတဲ့အကောင်းတာလေးတွေပြောထားတယ်အဲတစုံတစ်ယောက်ကတောင်းလာပြီဆိုရင်ပြီးကျင်စိတ်ပေါအောင်စဉ်းစားပုံစဉ်းစားနည်းဘုန်းတော်များသောအားဖြင့်လာတောင်းပြီဆိုရင်တော့မကြိုက်တာများနော်ပေးရင်ကောင်းတောင်းရင်ပုံဆိုတဲ့စကားကလည်းရှိသေးတာတခါလေအဲ့ဒါလည်းလက်သုံးထားပြီးတော့တောင်းရင်ဘာဖြစ်တော့တာတော့စိတ်ကတိတ်ပြီးတော့မကြိုက်ချင်ဘူးနော်အမှန်ဆိုလို့ရှိရင်တောင်းလာတယ်ဆိုလို့ရှိရင် तू ဘယ်လိုစဉ်းစားသင့်လဲတဲ့ အော်သူ့ရဲ့လိုအပ်ချက်ကိုပြပြီးတော့ဒါငါ့ကိုလာတောင်းတာဆိုတာဒါနည်းနည်းတော့တော့ခင်မင်မှုယဉ်သိမှုမဟုတ်ဘူးဒါငါ့ကိုအကျွမ်းဝင်လို့နော်လာပြီးတော့တောင်းတာဆိုတော့ဝမ်းမြောက်ဝမ်းသာ ပေးလိုက်တဲ့နဲ့တဲ့လာတောင်းတယ်ဆိုလို့ရှိဟုတ်လားအဲပြီးတော့ तू ကဟောတောင်းတဲ့လူအနေထားတွေပေါ်မှာကြည့်ပြီးတော့ပေးခြင်းသိပေါအောင် तू စဉ်းစားပုံလည်း तू ကပြောထားသေးတယ်အဲ့ဒါဘာလို့ဆိုတော့ဟောချစ်တဲ့ तू ကတောင်းလို့ရှိရင်ဝမ်းမြောက်ဝမ်းသာပေးလိုက်ပါမို့ မချင်မမုန်းလူကတောင်းမယ်ဆိုလို့ရှိရင်အမ်တောင်းတာတောင်းတာကိုပေးလိုက်ပြီဟေ့ဆိုလို့ရှိရင်မိတ်ဆွေဖြစ်သွားနိုင်တယ်ရင်းနှီးသွားတယ်ဒီပေးခြင်းယူခြင်းကအပေးယူကိစ္စကမိတ်ဆွေဖြစ်တတ်တယ်ပေါ့နော်တောင်းငါမိတ်ဆွေရနိုင်တယ်ဆိုတော့ပေးပါတယ်မုန်းတဲ့လူရန်သူကတောင်းမယ်ဆိုရင်ပိုးတောင်ပေးလိုက်တဲ့တယ်နော် तू တောင်းပြီဆိုတဲ့ကိုကစပြီးတော့သူ့ရဲ့မာနကိုသူ့ရဲ့ကိုယ့်ပေါ်မှာအဆိုးမြင်နေတာတွေကိုနော်ဖြက်ပြီးတော့လာရတာတကယ်တမ်းကဟုတ်တယ်မဟုတ်လားဒါကြောင့်မုန်းတဲ့လူကတောင်းလို့ရှိရင်ဝမ်းမြောက်ဝမ်းသာကိုအော် ဒီမုန်းတီးမှုတွေကြေသွားမှာပဲရှုပြီးတော့နော်အကုန်လုံးသူ့ပဲလဲကောင်းကိုယ်ပဲလဲကောင်းပေးတဲ့နယ်ပေါ့နော်ဒါမှမဟုတ်တောင်းတဲ့လူတွေရှိလာလို့ရှင်အဲ့ဒါကိုမတောင်းမဲနဲ့တောင်းပေးတဲ့နာတောင်းလာတယ်ဆိုရင်ပို့ပြီးတော့ဝမ်းမြောက်ဝမ်းသာပေးတဲ့နယ်အဲ့ဒီထဲမှာတော့သူအများကြီးရေးပြထားတယ်ဟိုတောင်းလာတယ်ဆိုလို့ရှင်ကိုယ်ဒါနာကောင်းမှုပြုပြစ်အောင်နော်တိုက်တွန်းရလဲရောက်တယ်လမ်းညွန်ပေးရလဲရောက်တယ်တကယ်တန်ဖိုးရှိတဲ့ယတနာတစ်ခုရအောင်လုပ်ပေးသလိုမျိုးဒါဒါမိတ်ဆွေအရာတောင်းမြောက်တယ်ဆိုတဲ့သဘောမျိုးနဲ့ကျေးဇူးတင်ပြီးတော့တောင်း ပေးတဲ့နေဆိုပြီးတော့အဲ့လိုလေးပြောတာဒါကကိုယ်ပေးခြင်းတဲ့စိတ်ကလေးကအခြေခံရှိမှဒီလိုအတွေးလေးတွေကသဘာဝကျမှာနော်ဟုတ်လားပေးခြင်းတဲ့စိတ်မရှိဘူးအလုံးကိုနှမျောနေရဆိုရင်တော့ဘလို့တရားဟောလို့မှပေးခြင်းတဲ့စိတ်ကထွက်လာမှာမဟုတ်ဘူးဟုတ်လားအဲဒါအခြေခံလေးကလည်းလိုသေးတာပေါ့ဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ပေးဖို့အတွက်နှီးမျိုးစုံနဲ့စဉ်းစားတဲ့ရမှာပေါ့နော်ပြီးတော့စားရရလာတဲ့အကြောင်းအရာလေးကိုအဲ့ဒီထဲမှာပြောထားတာတခုတွေ့ရတယ်အများစုကကုံမှကြောက်လို့ငတ်မှကြောက်လို့မရှိမှကြောက်လို့မပေးကြ အဲ့ဒီမရှိမှကြောက်လို့ငတ်မှကြောက်လို့မပေးလို့ကိုပဲမရှိနေတာငတ်နေတာတွေလည်းရှိတယ်တဲ့ဒါကတော့ဇက်တော်ထဲမှာလာတဲ့ဇကားတစ်ခုပေါ့နော်ငတ်မှုမှကြောက်လို့မပေးတာမပေးခြင်းကြောင့်ကိုပဲအဲ့ဒီငတ်မှုချင်းပေးနေတဲ့တဲ့တိုးဟုတ်လားအဲ့တော့ဒီဥစ္စာကယုံကြည်မှုရှိဖို့လိုတယ်မပေးကမ်းခြင်းကဘလို့မှမဆင်းရဲနိုင်ဘူးပိုးပြီးတော့ပေါ်များခြင်းချမ်းသာခြင်းရဲ့အကြောင်းတရားဖြစ်တယ်ဆိုတာကိုတကယ်သာယုံမယ်ဆိုရင်ဘုန်းဘုန်းတို့ဘလို့တွန့်ဆုတ်နေမှာတော့ဟုတ်လားဒါကြောင့်မြတ်စွာဘုရားရဲ့တပ်ပညုတဉာဏ်ကိုယုံဖို့ဆိုတာ နော်တရားတရားရဲ့အဓိပ္ပာယ်ကိုဖွင့်တဲ့နေရာမှာမြတ်စွာဘုရားတပ်ပညုတဉာဏ်ကိုယုံကြည်ခြင်းလို့ပြောတာအလွန်မှကျေပြန့်တဲ့အဓိပ္ပာယ်ရှိတယ်စဉ်းစားကြည့်။ဒါမြတ်စွာဘုရားဒီတိုင်းဟောတာလေဘုမို့လို့တကယ်သာယုံတယ်ဆိုရင်ပေးမှာပဲလေ။ဟုတ်တယ်မို့လား။အဲ့ဒီပိုင်းမှာယုံကြည်မှုကနည်းနေတဲ့အခါကျတော့အကြောင်းမျိုးမျိုးပြပြီးတော့ကိုပစ္စည်းကကိုလက်ထက်ကမထွက်နိုင်ဘူးဖြစ်နေ။ဟုတ်လား။အဲ့ဒါကိုစဉ်းစားအောင်နော်။အဲနောက်ဆုံးဘုမို့လို့အကောင်းဆုံးစဉ်းစားဆင်ခြင်တဲ့နည်းတစ်ခုပြောမယ်နော်။အဲ့ဒါကတော့ဘုမို့လို့ပါရမီ7ပါးဒါနပါရမီမှာလည်းထည့်ပြီးတော့ဟောခဲ့တယ်။ပါတော့ဆိုတော့အာဋိဋ္ဌတုတ်တံ။ နော်အဲ့ဒီအာရိဋ္ဌသုတ်တံကနော်အတိပ္ပယ်လေးကိုအကျဉ်းမြင်မကြာခဏဘုံဘုံတို့စဉ်းစားဆင်ခြင်တက်တဲ့အာရိဋ္ဌသမိန်အဂါရသမိန်ယန္တိဟရတိပါဇဏတန်တတဟောတိအဋ္ဌာယနောဇာယံတတ္ထတရှတိနော်အိမ်တလုံးမီးလောင်ပြီဆိုလို့ရှိရင်အဲ့ဒီမီးလောင်အိမ်တွေကဆွဲထုံနိုင်တဲ့ပစ္စည်းဟာကိုယ့်အတွက်အကျိုးရှိတယ်တန်ဖိုးရှိတယ်ကိုသုံးရမယ်ဆွဲမထုံနိုင်တဲ့ပစ္စည်းဟာမီးထဲပါသွားမယ်ကိုယ့်အတွက်ဘာမှအကျိုးမရှိတော့အဲ့ဒါမှတကယ်ဆုံးရှုံးသွားတာပေါ့နော် မီးလောင်နေတဲ့အိမ်ကြီးကိုအမြဲတမ်းစွဲတာဟုတ်လားဆွဲထုံနိုင်ရင်ကိုယ့်အတွက်အမြတ်ဆွဲမထုံနိုင်ရင်ဆုံးရှုံးတာပဲဟုတ်လားအဲ့ဒါလိုပဲတဲ့အေဝံအာတိတကောလောကောစရာယမရဏိနသနိဟရထေဝဒါနေနဒိဏဟောတိသူနိဟတဘဝဟာမီးလောင်နေတယ်နော်ပျက်စီးခြင်းမီးလောင်နေတယ်နော်အိုမင်းခြင်းသေဆုံးခြင်းဆိုတဲ့ဒီမီးတွေလောင်နေတယ်အဲ့ဒီမီးလောင်နေတဲ့ဒီဘဝတွေကနေပြီးတော့ မြင့်မြတ်တဲ့တန်ဖိုးရှိတဲ့အရာလို့ဆိုတယ်ဒီပေးကမ်းခြင်းစွန့်ကြဲခြင်းလှူဒန်းခြင်းဆိုတဲ့ဒါနာကောင်းမှုတန်ဖိုးရှိတဲ့အရာဆွဲထုတ်တဲ့အဲ့တော့ဒီစကားလေးကအနှစ်ချုပ်ဘုံဘုံတို့ဘယ်လိုနားလည်ရမှာတုံးဆိုတော့ဒါလူရင်းကိုပဲဘုံဘုံပြောလိုက်မယ်နော်ကိုမပေးလည်းပဲကိုပစ္စည်းတွေကတစ်ချိန်ကြာရင်ကိုကထားခဲ့မှာပဲပျက်စီးသွားမှာပဲဟုတ်လားကိုမပေးလည်းပဲကိုမစွန့်လည်းပဲကိုပစ္စည်းတွေကစွန့်ရမှာပဲနော်ပစ္စည်းကကိုမစွန့်လည်းကိုကပစ္စည်းကိုစွန့်ရမှာတော့အသေးချာပဲ ဟုတ်လားကိုသေးပြီဆိုတဲ့တနေ့မှာဒါကိုအတွက်ဘာမှသုံးစားလို့မရတော့တဲ့ကိုဟာမဟုတ်တော့တဲ့အရာတွေဖြစ်သွားတာဟုတ်လားဒါကြောင့်မို့လို့ဩသေလို့ရှိရင်ကုန်ထားခဲ့ရမယ့်အရာတွေပဲလို့တကယ်နဲ့နဲ့နဲ့တွေးတဲ့ကိစ္စကအဓိပ္ပာယ်မရှိဘာလို့ထားမလို့တမိုးရှိတာလုပ်ပြီးတော့ပဲထားခဲ့မှာပေါ့ဆိုတာမျိုးကိုကတွေးမှာပေါ့အဲ့ဒါဆိုလို့ရှိရင်ဒါဘုံဘုံရဲ့လက်တွေ့အနေအထားတစ်ခုရပြောရရင်သေခြင်းကိုစဉ်းစားဆင်မြင်မိရင်တော့ပေးခြင်းစိတ်ပေါက်တာတော့အမှန်ပဲ ဟုတ်လားတည်ရင်ကိုစဉ်းစားတဲ့အခါကျတော့မပေးရင်ညံနေရရောက်တယ်လို့ကိုကိုကိုနားလေတယ်နော်ဒါတွေ့တာပြီးတော့မမောပြီးတော့မပေးရနေတာပြီးတော့လည်းဘာလုပ်မှာလဲထားခဲ့မှာပဲအဲ့တော့မြင့်မြတ်တဲ့စိတ်ကိုမှဖြစ်ခွင့်မရလိုက်ဘူးတကယ်လို့ကိုကနော်မြစ်တာနဲ့စေအနာနဲ့အကျိုးရှိအောင်ပေးခဲ့မယ်ဆိုရင်အဲ့ဒါမြင့်မြတ်တဲ့သဘောဖြစ်သွားတာဟုတ်လားဒါကြောင့်မလို့ဒီဥပမာလေးနဲ့ဒီအတွေးအမြင်လေးကအလွန်မှတန်ဖိုးရှိတယ်ဟုတ်လားဘုံဘုံတို့ခန္ဓာကိုယ်ကြီးကအာမီးလောင်နေတာတော့မရဏမီးလောင်နေတာ ဟုတ်လားအဲ့တော့ဒီနေ့မှာမရဏမီးလောင်တယ်ဆိုတာကိုပို့ပြီးတော့ကြဲကြဲပြန့်ပြန့်ဘုံဘုံကတော့တွေးမိတယ်ပေါ့အဲ့ဒါပါတော့တဘောကတစ်ခါသေးတဲ့မရဏမီးကတော့တကယ်ကိုအကြီးအကျယ်လောင်အဲ့ကြံတော့ပြီးပြီပေါ့နော်ဒါပေမဲ့တခုရှိတာကအချိန်တိုင်းအချိန်တိုင်းမရဏမီးလောင်နေတယ်ဆိုရင်အဲ့ဒီအတွေးနဲ့ဒီမြင့်မြတ်မှုကိုရအောင်ယူမယ်ဆိုတဲ့အတွေးကိုရှင်းပြီးတော့တွေးကြည့်ဆိုကြပါစို့ဘုံဘုံတို့ဒီနေ့တနေ့ကုံသွားတယ်ဒီနေ့တနေ့ဘုံဘုံတို့လုံမယ်ဆိုရင်လုံခွင့်ရှိတဲ့မြင့်မြတ်တဲ့အရာတွေမလုံခဲ့ဘူးဆိုရင် ဒီနေ့တနေ့ကထပ်ပြီးတော့ပြန်မရတော့ဘူးလေဒါပြီးသွားပြီဟုတ်တယ်မဟုတ်လားမြင်လားမသိဘူးဘုံဘုံပြောတာ哦နော်ဒါနမှာမဟုတ်ဘူးဘယ်ကောင်းမှုဘယ်မြင့်မြတ်မှုမျိုးဆိုကိုမလုံးလိုက်ဘူးဆိုရင်မရဘူးနော်အချိန်ကုန်သွားတယ်ဘဝကုန်သွားတယ်တရက်တရက်ဒီလိုပဲကုန်သွားတယ်ဒီလိုနဲ့တစ်နှစ်အသက်ကြီးသွားတယ်ကောင်းတာအသိမရလိုက်ဘူးဆိုရင်ဟောအဲ့ဒါဘာဖြစ်လဲအမြင်နဲ့သေဆုံးနေတယ်နော်ဘဝဟုတ်လားအဲ့တော့ဒီသေဆုံးသေဆုံးလိုက်နေတဲ့အခွင့်အရေးတွေဆုံးဆုံးရှုံရှုံလိုက်နေတဲ့ နော်အခြေအနေဆုံးရှုံးဆုံးရှုံးလိုက်နေတဲ့အနေအထားမျိုးမှာကောင်းတာကိုဘုံဘုံတော့အရယူလိုက်လို့ရှင်ဟိုဒီအခွင့်အရေးနဲ့ရှင်သန်မှုကတော့သူအမြဲတမ်းပါဖြစ်တော့ကုန်းနေတာပဲကိုအသုံးချချမချချကိုရအောင်ယူယူမယူယူသူကတော့ပုံမှန်ပဲတွားနေတာပဲဟုတ်လားပြက်လိုက်နေတာပေါ့နော်အဲ့ဒီဥစ္စာကိုကိုကဘာလုပ်တော့ယူလိုက်မယ်ဆိုလို့ရှိရင်ရတယ်နော်နေတိုင်းနည်းနည်းနည်းနည်းနည်းနည်းနည်းယူမယ်ဆိုရင်တော့မှကြားလာရင်အများကြီးရှုမိလာနိုင်တယ်ပေါ့နော် အင်းအဲ့တော့ဒီတွေးအတွေးလေးကအလွန်ကောင်းတယ်ဟုတ်လားမီးလောင်အိမ်တွေကပစ္စည်းဆွဲထုတ်နိုင်တယ်ဆိုရင်ဒါကိုယ့်အတွက်အကျိုးရှိတယ်ဆွဲမထုတ်နိုင်ဘူးဟေးဆိုရင်တော့ဒါမီးတဲ့ပါသွားမှာဟုတ်လားအဲ့ဒါလိုပဲဘုံဘုံတို့ဘဝမှာနှကောင်းတာကိုလှုပ်လိုက်နိုင်တယ်မီးလောင်နေတဲ့ဘဝကနေဆွဲထုတ်လိုက်တာပေါ့မလှုပ်လိုက်နိုင်ဘူးဟေးဆိုရင်အခွင့်အရေးနဲ့ဘဝတခါတည်းတွဲပြီးတော့ဝါနေတာပြက်နေတာဟုတ်လားနောက်ဆုံးဘဝတစ်ခုပြက်သွားပြီဆိုရင်တော့ဟာအဲ့ကြတော့ထင်ရှားသွားပြီပိုင်ဆိုင်မှုတွေရောပတ်သက်မှုတွေရောကိုယ်နဲ့ဘာမှမဆိုင်တော့ဘူး သဘောပေါက်ရဲ့လားအင်းအဲ့ဒီဥစ္စာကိုဘုံဘုံတို့ပြောတာနော်ဒါကြောင့်နော်မီးလောင်အိမ်ကိုငေးကြည့်မနေနဲ့တဲ့ဒီမှာရေးထားတယ်ဘုံဘုံကဟုတ်လားမီးလောင်အိမ်ကြီးကိုငေးကြည့်မနေနဲ့ဘာလို့မှမတော့ဆွဲထုတ်ဒီတွေကတခါလေဘုံဘုံတို့ကကြောင်းပြီးတော့မလုပ်နေတော့ငေးကြည့်နေတာအကုန်လုံးမီးတဲ့ပါကုန်တာပေါ့ဟုတ်လားဒါကိုပြောတာအဲ့လို့ဆိုရင်ဘုံဘုံတို့နော်ဒါနာကောင်းမှုကိုဘယ်လိုပြုမလဲဆိုတဲ့အပိုင်းကိုသွားရအောင်နော်ဒါနာကောင်းမှုကိုဘယ်လိုပြုမလဲဒါလေးကနေကုန်းပိုင်းလေးပေါ့ဟုတ်လား အင်းဒါနအရေးပါတာဆိုတာလေးတွေကိုပြောခဲ့ပြီเนาะဒါနရဲ့တန်ဖိုးလေးတွေနော်ဒါနဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတဲ့နီလန်လေးတွေစဉ်းစားပုံလေးတွေပြောပြတဲ့နောက်မှာဒီတန်ဖိုးကြီးတဲ့ဒါနကိုဘယ်လိုပြုမလို့နော်သူတော်ကောင်းတွေပြုသလိုပြုတဲ့နော်သူတော်ကောင်းတွေဉာဏ်ရှိတဲ့ပုံကိုယ်တွေပြုသလိုပြုနော်တပ်ပရိသဒါနသုတ်တန်းဆိုပြီးတော့မြတ်စွာဘုရားသူတော်ကောင်းတွေဒါနပြုတဲ့နည်း၅နည်းရှိတယ်လို့မြတ်စွာဘုရားဟောတယ်ဟုတ်လားအဲ့ဒါပါလဲဆိုတော့ပင်စီမာနိဘိခွေတပ်ပရိသဒါနာနိကရမာနိပင်စာ တတ္တယဒါနံဒေတိတက္ကိဆံဒါနံဒေတိကာလိနဒါနံဒေတိအနုဂဟိတစိတ်တော်ဒါနံဒေတိအတ္တနိစပရင်စအနုပဟိစဒါနံဒေတိတဲ့နော်ပမာလိုရိုးရိုးပဲပြောလိုက်တော့နော်တတ္တာကြည်ညိုရိုးသေးလှစွာအခါကိုသိမစွန့်ညီပဲမထိမပလှူတုံညာငါးပါးတပ်ပုရိတမြတ်တာနာတဲ့မင်းကွန်းစတော်ဘုရားကြီးရေးခဲ့တာဟုတ်လားယုံကြည်မှုနဲ့လှူရနော်ဒါကောင်းတဲ့အလုပ်ကောင်းကျိုးကိုမုတ်ချပေးမဲ့တဘာဝတရား အဲ့ဒီယုံကြည်မှုနဲ့ဒါနကောင်းမှုကိုပြုရမယ်တက္ကိဆန္ဒါနံဒေတိတဲ့ရိုးရိုးသေးသေးဒီပစ္စည်းရဲ့ပုံမှာတန်ဖိုးထားပြီးတော့အလှခံပုဂ္ဂိုလ်ရဲ့ပုံမှာတန်ဖိုးထားပြီးတော့ကိုလုံနေတဲ့အလုပ်ရဲ့ပုံမှာတန်ဖိုးထားပြီးတော့နော်ဂယုတစိုက်လောရမေတက္ကိဆဒါနနော်ပြီးတော့ကာလေနဒါနံဒေတိတဲ့နော်အချိန်ကာလကိုကြည့်ရမယ်သူ့ရဲ့လိုအပ်ချက်ကိုဒီချိန်မှာဘာလို့တော့လိုအပ်ချက်ကိုကြည့်ပြီးတော့လှူတဲ့ရမယ်အနုခိတစီတောဒါနံဒေတိတဲ့ညိကတွေ့တာမှုမရှိဘဲနဲ့လှူရမယ်ဒီခါလေးလှူပြီးတော့မှ နှမျောနေတာတွေရှိတယ်ဟုတ်လားစိတ်ကပြပြဝဝဝမ်းမသာနိုင်မဲနဲ့နော်ဘယ်လိုဖြစ်နေတော့ညှိနေတာပေါ့ညှိနေတော့ရှေ့ကိုလွတ်လွတ်ကျွတ်ကျွတ်သွားလို့မရဘူးနော်အဲ့ဒီလိုမျိုးမဖြစ်စေဘဲနဲ့လှူရမယ်တဲ့ပြီးတော့ကိုကိုကိုရောသူများကိုရောမထိခိုက်စေဘဲနဲ့လှူရမယ်ငါလှူနိုင်တယ်ဆိုရင် မာနနဲ့တော့သူများကိုလည်းထိခိုက်တယ်ကိုကိုကိုလည်းထိခိုက်သွားစေတယ်ဟုတ်လားအဲ့လိုမျိုး တရားကြီးညိုရိုသေလှစွာအခါကိုတိမစွန့်ညီပဲမထိမပလှူတုံညာငါးပါးတပ်ပရိသမြတ်ဌာနဟုတ်လားအဲ့လိုလှူမယ်ဆိုလို့ရှိရင်ဘာလို့တရားကြီးလင်လှူဒန်းလင်ရုပ်သွင်အစင်းလတ်တရားတရားဥရှိလှူလို့ရှိရင် ဖြစ်လျာဘဝကြီးကြီးလင်းလင်းရှိရုပ်ကကြည်ကောင်းတယ်ပေါ့နော်ရိုသေလှူညာသူစကားအများနာอยู่ရတယ်ရိုသေတွေလှူခဲ့မယ်ဆိုရင်ဩဇာအာဏာအလွန်ကြီးတယ်နော်ချစ်ကြောက်ရိုသေဆိုတာမျိုးရမယ်ပေါ့နော်ပတ်ဝန်းကျင်ရဲ့ဟုတ်လား အခါတိတဖြင့်လှူဒုံလင့်ချိန်သင့်ကောင်းကျိုးရတယ်နော်အချိန်ကာလလေးကြည့်လိုအပ်ချက်လေးကြည့်ပြီးတော့လှူတာဟုတ်လားအဲ့လိုလိုအပ်ချက်လေးကြည့်ပြီးတော့လှူလို့ရှိရင်ကိုလိုတဲ့အရာကိုလိုအပ်နေတဲ့အချိန်မှာကိုလိုချင်တဲ့အရာရလာတယ်အဲ့ဒါအလုံးမအရေးကြီးတဲ့ကိစ္စတစ်ခုပဲအဲ့ဒါလေဟုတ်လားမစွန့်ညီတောင်လှူဒုံရှောင်းအကောင်းသုံးဆောင်ရတယ်မညိပဲနဲ့ပေးပြီးရင်လွတ်လွတ်ကျွတ်ကျွတ်ပဲဘာမှကိုပြန်စဉ်းစားနေတာဟိုနှမျောတဲ့စိတ်နဲ့ပြန်စဉ်းစားတာဘာမှမရှိဘူးဝမ်းမြောက်တဲ့စိတ်ပဲဖြစ်တယ်ဟုတ်လားအဲ့လိုဆိုလို့ရှိရင် ပိုင်ဆိုင်မှုတွေကြီးတယ်ကြီးသည့်အားလျော်စွာပဲနော်ကောင်းမြတ်တာတွေသူ့မှာသုံးဆောင်ရသေးတယ်မထိမပလှူဒုံညာ၅ပါးယံမခတယ်နော်မာနနဲ့ငါလှူနိုင်တယ်သူတို့မလှူနိုင်ဘူးဆိုပြီးတော့သူများရောကိုကိုရောထိကြိုက်ပြီးတော့ပုတ်ခတ်ပြီးတော့လှူတဲ့အလှူမျိုးကိုရှောင်ခဲ့မယ်ဆိုရင်တော့ရန်သူမျိုး၅ပါးကြောင့်ကိုပိုင်ထားတဲ့ပစ္စည်းဥစ္စာတွေမပျက်စီးဘူးလို့အဲ့လိုမျိုးဆိုပါဗျာဟောတယ်ဟုတ်လားဒါကြောင့်ဘလို့လှူမလဲလို့မေးရင်အခြေခံအဖြစ်သူတော်ကောင်းကြီးတွေလှူသလို လူသူတော်ကောင်းကြီးတွေကဘယ်လိုလူတာတော့ယုံကြည်မှုနဲ့လူတယ်ရိုးရိုးသေးသေးလူတယ်အချိန်ကာလကိုသိပြီးတော့လူတယ်မစွန့်ညီပဲနဲ့မညစ်တွယ်ပဲနဲ့လူတယ်သူများရောကိုကိုကိုရောမထိခိုက်စေပဲနဲ့လူတယ်တဲ့မှတ်သားစရာကောင်းတယ်ဟုတ်လားอืมပြီးတော့ဘုန်းဘုန်းတို့သာသနာတွင်မှာဖြစ်တဲ့အတွက်ကြောင့်ပုဂ္ဂလိကဒါနတန်ခိကဒါနလို့ဒါနနှမျိုးရှိတယ်ပုဂ္ဂိုလ်တူတယောက်ကိုရည်ရွယ်ပြီးတော့လှူတာတဲ့နော်အဖွဲ့အစည်းတန်ခါအားလုံးကိုရည်မှန်းပြီးတော့လှူတဲ့အလှူကပို့ပြီးတော့အကျိုးကြီးတယ် ဒါကြောင့်ဒါတွေကိုလည်းနားလည်ရမယ်လှူတဲ့တန်းတဲ့ပုံကိုယ်တွေဟုတ်လားပြီးတော့ဘုန်းဘုန်းတို့တာဝိဇ္ဇဒါနနဲ့အနဝိဇ္ဇဒါနလို့နှစ်မျိုးရှိပြန်တယ်အဲ့ဒါအပြစ်ရှိတဲ့အလှူနဲ့အပြစ်ကင်းတဲ့အလှူနော်လှူတဲ့နေရာမှာနော်လောဘဒေါသမောဟတွေချမ်းရမ်းလို့နော်ပါဏာတိပါတာတွေအရိဏဒါနတွေချမ်းရမ်းလို့ဟာအမျိုးမျိုးအပြစ်အနာစာမကင်းတဲ့ဒါနမျိုးပေါ့ဟုတ်လားအဲ့ဒီလိုအပြစ်အနာစာဘာမှမရှိဘဲနဲ့ဖြူဖြူရှင်ရှင်တန်တန်ရှင်ရှင်ပုပ္ပမုံစာအပ္ပရစေနာစေနာသုံးတာမှာ နော်တကယ်ကိုယ်ပဲဖြူစင်စင်တန်တန်ရှင်ရှင်ဖြစ်အောင်ကြိုးပမ်းအားထုတ်ပြီးတော့လှူမယ်ဆိုရင်ဒါအနာဝိဇ္ဇဒါနပါအဲ့ဒါဖြစ်လျာဘဝမှာအဲ့ဒီတာဝိဇ္ဇနဲ့အနာဝိဇ္ဇကလည်းပဲစမ်းကြည့်တဲ့အကျိုးပေးတွေရှိတယ်နော်အပြစ်တွေချမ်းရမ်းပြီးတော့လှူခဲ့လို့ရှိရင် အကျိုးတော့ပေးတယ်ဒါပေမဲ့ तू ကမကောင်းတာတွေလုပ်မှပဲအကျိုးပေးတာတဲ့ကြောက်စရာကြီးနော်တေချာစဉ်းစားနော်မဟုတ်တာတွေလုပ်ပြီးဆိုရင်အကျိုးပေးပြီဟုတ်တာလုပ်ရင်အကျိုးမပေးတော့ तू ကမဟုတ်တာတွေလုပ်ပြီးတော့ပဲလှူခဲ့တာကိုအပြစ်တွေချမ်းရမ်းခဲ့လို့ ကံတရားရဲ့အကြောင်းကိုမြတ်စွာဘုရားမှာအကုန်အစင်အတိအကျသိနေမှာနော်အဲ့ဒါကိုကအပြစ်ကင်းတဲ့အလှူဒန်းလုပ်ခဲ့မယ်ဆိုရင်ကောင်းရောင်ကောင်းဝဲနဲ့ချမ်းသာတယ်ကြီးပွားတယ်တိုးတက်တယ်ဒါအလွန်ကိုမွန်မြတ်တယ်လို့ဆိုရမယ်ဟုတ်လားအေးအဲ့ဒါဘုံဘုံတို့နောက်ဆုံးဏိကုံချုပ်ပြောကျင်တာလေးကပါတော့အချိန်လေးစီတော့နော်ဒါတဒါနနဲ့ဘုဇိတဒါနနဲ့ဟုတ်လားဒါနမင်္ဂလာကိုအထွတ်အထိပ်ရောက်အောင်နော်ဒါတဒါနဆိုတာကျွန်ဒါနဘုဇိတဒါနဆိုတာ နော်သခင်ဒါနတော်လန်ရေးဒါနဘာလို့တော်လန်ရမှာတုံးဆိုတော့ဘုံဘုံတို့တန်တရားတစ်ချောင်းလုံးကဒီကနေ့ချိန်ထိအောင်နောက်မလဲပဲဘယ်ချိန်ထိလို့မှန်းဆလို့လဲတိတ်ပြီးတော့မရသေးတဲ့အနေအထားတွေရအောင်လွှမ်းမိုးနေတဲ့အုပ်ချုပ်နေတဲ့အရာကဘာတုံးဆိုတော့လောဘတဏှာလောဘပေါ့နော်အဲ့ဒီတဏှာလောဘရဲ့အလိုကြလှူမဲ့ဆိုရင်ကျွန်ဒါနလို့ခေါ်တယ်တဲ့အဲ့ဒီတဏှာလောဘကိုတော်လှန်တဲ့ဒါနနော်သူ့လက်ကလွတ်အောင်ဆိုပြီးတော့ သူ့ကိုပဲပျက်စီးသွားစေဖို့သူ့ကိုပဲဖျက်ဆီးဖို့ဆိုတဲ့စိတ်နဲ့လှူမယ်ဆိုရင်ဒါပါတော့ဘုစိတ်ဒါနသခင်စိတ်ရှိတယ်သခင်ဒါနနော်အဲ့ဒီဥစ္စာသာသနာတွင်မှာဒါလိုရင်းတူရှင်သူကနားလည်ဖို့လိုက်နာဖို့အရေးအကြီးဆုံးနော်ဒါနမင်္ဂလာနဲ့ပတ်သက်ပြီးတော့ဒါလေးကိုမှတ်ရမယ်ဟုတ်လားဒါတဒါနနဲ့ပုစိတ်ဒါနနော်လိုချင်တဲ့စိတ်ရချင်တဲ့စိတ်ဖြစ်ချင်တဲ့စိတ်နဲ့မလှူနဲ့အဲ့ဒါဆိုရင်ဘာဖြစ်တော့ဒါန ကျွန်ဒါနဖြစ်သွားတယ်မရဘူးတော့မဟုတ်ရမယ်ရလာပြီဆိုရင်အဲ့ဒီရတာကြီးကိုအလွန်ညှိပြီးတော့အလွန်ကပ်ပြီးတော့ရတာတွေကသူ့အတွက်နော်စောင့်ရှောက်ဖို့အတွက်ဖြစ်နေတယ်ထပ်ပြီးတော့မစွန့်နိုင်တော့ပြန်ဘူးတချို့ပိုင်းဆိုင်နေတယ်ပိုင်းဆိုင်မှုကညှိတွယ်မှုများလို့ရှိရင်တခါလေဘုန်းဘုံစဉ်းစားကြည့်တယ်ပိုင်းဆိုင်တာတောင်ကောင်းသေးတယ်လို့ဟုတ်လားအောင်ဆိုဓာတ်ရဝန်တော့ငိုကြီးဖြစ်နေပြီလေတကယ်တကယ်ကအများကြီးပိုင်းထားလို့လည်းပဲကိုကအများကြီးသုံးတာလည်းမဟုတ်ဟုတ်လားအဲ့တော့ပိုင်းပြီဆိုလို့ရှိရင်ဘယ်လိုနည်းနဲ့ပိုင်းရတာကောင်းတော့ ဘလို့ဒီနဲ့ဥစ္စာပစ္စည်းကိုအများကြီးပိုင်ဆိုင်ရတာကောင်းတော့ညှိကပ်တွေ့တာမှုမရှိဘဲနဲ့စွန့်လွတ်နိုင်တဲ့စိတ်နဲ့ပိုင်ရတာကောင်းတယ်ဟုတ်တယ်မဟုတ်လားအဲ့လိုမျိုးဖြစ်ဖို့ဆိုရင်ဘုံဘုံတို့ဘုဇိတဒါနာမျိုးဖြစ်အောင်လုပ်ရမယ်ဒါနာကောင်းမှုပြုတဲ့အချိန်မှာလောဘမချမ်းရံစေနဲ့ဟုတ်လားပြီးတော့နောက်ဆုံးနိဗ္ဗာန်ကိုရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ဒါနကတော့လောဘပါပါမပါပါ ကောင်းကျိုးကိုပေးမှာပဲဒါလေးကိုဘုံဘုံတို့ကရှင်းထားလို့ရှိရင်လောဘကိုခွာဖို့ပိုးလေလွယ်သွားမယ်နော်ကိုကရခြင်းလို့လှူလည်းပဲ လှူထားရင်တော့ရမှာပဲမရခြင်းပဲနဲ့လှူလည်းပဲလှူထားရင်တော့ဘာတော့ရမှာပဲဟုတ်လားအဲ့တော့ရခြင်းလို့ရရတဲ့ကိစ္စကရခြင်းနေတာဆိုတဲ့အခါကျတော့ရလာတဲ့အခါမှာထပ်ပြီးတော့ရခြင်းနေတုံးဖြစ်နေဟုတ်လားသူကဒီလေဒီဆိုဘုရားကြီးရဲ့စကားနဲ့ပြောရမှာဆိုရင်ဒီလောဘဆိုတဲ့အချွဲတက်အကြည့်တက်ကပါလာတဲ့အခါကျတော့ရလာတဲ့အခါဒါကိုထပ်ပြီးတော့ဘာလို့ထပ်တွဲနေတယ်ဒုက္ခတွေများတာပေါ့နော်အဲ့တော့လှူတဲ့ကွာဆိုတော့ तू ကမလိုချင်လို့လှူတယ်နော်နောင်လည်းပဲ လောဘချုပ်ကနိဗ္ဗာန်ကိုပဲအကြောင်းထောက်ပံ့ဖြစ်ပါစေဆိုတဲ့စိတ်နဲ့လှူမယ်လောဘကိုအပြစ်မြင်ပြီးတော့လှူမယ်ဆိုလို့ရှိရင်ရလာတော့ရမှာပဲ तू ကဟုတ်လားဒါပေမဲ့ရလာတဲ့အပေါ်မှာ तू ဘာဖြစ်တော့ညိကုတ်တတာမှုအလွန်နှဲမယ်ပေါ့ဟုတ်လားပြီးတော့နိဗ္ဗာန်ချမ်းသာကိုရဖို့အတွက်အထောက်အပံ့လည်းအားကြီးတဲ့အကြောင်းတရားအနေနဲ့အကျိုးအကျိုးကျေးဇူးပြုမယ်ပေါ့ဟုတ်လားဒါမျိုးကိုသာလဲပါရမီထိုက်တဲ့ဒါနလို့ပြောတယ်နော်ဘုစိတ်တဒါနကိုပါရမီထိုက်တဲ့ဒါနပေါ့ဟုတ်လားအဲ့ဒါဒါနကိုဘယ်လိုပြုမလဲဆိုတဲ့ နော်သုံးခုမြောက်မေခွန်းဟုတ်လားအဲတဏှာကြီးနဲ့တမိနေရှိသွားပြီနော်အဲ့ဒါဘုံဘုံတို့ဒါပါတော့ဒါနမင်္ဂလာဒါနသည်မင်္ဂလာဖြစ်တယ်ကြီးပွားခြင်း ချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားဟုတ်လားဒါနသည် ပါရမီဖြစ်တယ်နိဗ္ဗာန်တည်းဟူသောတစ်ဖက်ကံကိုနော်အရောက်ပို့မဲ့မြင့်မြတ်တဲ့အလုံးပေါ့နော်ဒါနသည်မြုပ်နှံထားတဲ့ရွှေအိုးတစ်လုံးဖြစ်တယ်ဒါနသည်ခရီးသည်တွေအတွက်ရိတ်ခါတို့ဖြစ်တယ်အများကြီးပါပဲပြောခဲ့တာတွေပြန်ပြောတော့နော် တော့ဒါနရဲ့သဘောတဘာဝတော့ဒါနပြုခြင်းစိတ်ပေါအောင်ဘလို့စဉ်းစားမလဲဟုတ်လားဒါနပြုတော့မဟေ့ဆိုရင်ဘလို့စိတ်ထားတွေနဲ့ပြုမလဲဒီသုံးချက်ပြောရတယ်ဟုတ်လားအဲ့တော့ဒါနဆိုတဲ့နော်မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးပမ်းအထောက်နိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးစားအထောက်ကြရသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိဗ္ဗာန်ကို လင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုအတ္တနာအောင်စုပြုကြဂုံရာတတိ